ယနေ့ဇင်နိုဩစတြေးလျဘက်တော့ဒီနေ့နှစ်ရက်နေ့10လပိုင်းနှစ်ရက်10လ2021ခုနှစ်ယနေ့ Quantum Buddhist US မှာ ကြီးမှုပြီးတော့ကျင်းပတဲ့ဓမ္မသဘင်ပွဲမှာယနေ့ဥစဉ်ဟောကြားပေးမဲ့တရားကအံပွဲ ရှစ်ဖြာသာသနာတဲ့ တရားကောင်းစဉ်ကပါတယ်လေအံဘွယ်ရှစ်ဖြာ သာသနာပါဗျာတဲ့နော်အဲ့ဒီအံဘွယ်ရှစ်ဖြာသာသနာအဲ့ဒါနဲ့ဒီနေ့ဝိပဿနာများထွတ်တင်ပြီးတော့ဒကာတော်မတွေဒီနေ့ဦးဇင်းဟောကြားပေးဖို့စီစဉ်ထားပါတယ်နော်ဒီတုတ်တန်ဒေသနာပဟာရာရတုတ်အင်္ဂုတ္တရနိကေမှာလာတဲ့ ဗဟာရရဆိုတဲ့အတူရိနမင်းကြီးအဲ့ဒီနမင်းကြီးနဲ့ပြောတဲ့စကားအခြေခံပြီးမြတ်စွာဘုရားဟောတဲ့တရားဒီနေ့တော့မြတ်စွာဘုရားဝေရင်စာပြီးအဲ့ဒီမှာကျူတော်ထဲမှာ အလဲကောင်းမှာဦးဇင်းတို့တမာပင်ကြီးအဲ့ဒီတမာပင်ကြီးရဲ့အောက်မှာမြတ်စွာဘုရားသတင်းသုံးပြီးနေတယ် ရသော်ဖျားရဲ့ဂုံတော်တွေစာတွေဖတ်တဲ့အခါတိတ်ကြည်ညိုဖို့ကောင်းတာရသော်ဖျားဆုံးဖုံးပေးပြီးပြီဆိုရင်တခါတည်းအဲ့ဒီလိုတစ်တပင်းရင်ဝါတပင်းရင်အေးချမ်းချမ်းတဏှာလေးကိုကြွားမြတ်စွာဘုရားအဲ့ဒီမှာသတင်းသုံးလေးရှိတယ်အဲ့ဒီကနေမှဆက်ကြဝဠာ ရှုရမယ်တတ္တဝါတွေတခါတလေကြည်တာလည်းရှိတယ်တခါတည်းကအဲ့ဒီမှာဖရသမဘချမ်းသာတွေဝင်သားပြီးတော့နေတာရသော်ဖရာရဲ့နေနီးအေးချမ်းတယ်တပါးတယ်ကြောင့်မို့တခါမြတ်ဆိုရှင်အနန္ဒမထေရယဟန်တော်တွေနဲ့ယုံယုံယုံယုံနဲ့စကားပြောနေတော့မြတ်စွာဘုရားချက်သားတဲ့အဲ့လိုစကားပြောနေလို့ ဇန်ချမ်းသာတွေမက်ချမ်းသာတွေဖိုချမ်းသာတွေမင်းတို့ဘလို့လောက်ခံစားနိုင်ပါလဲဇန်ချမ်းသာမက်ချမ်းသာ ဖိုချမ်းသာ လိုချင်ရင်အဲ့ဒီဗတ္တာရာမတာဆိုတဲ့စကားပြောမှုမွေ့လျော်မှုတွေကိုပယ်ဖြောက်ရမယ်တရားမို့မြတ်စွာဘုရားအဲ့လိုအေးအေးချမ်းချမ်းဟောတရားကြည့်တဲ့ချိန်တရားဟောပြောပြီးပြီဆိုတဘာတဲ့အေးချမ်းချမ်းသွားနေတယ်အဲ့လိုနေတဲ့အချိန်မှာ အတုရာဏဆိုတာအတုရာဆိုတာကဟိုးကျင်တုန်းကတော့သူတို့ကတာဝရိန္ဒာနတ်ပဲတာဝရိန္ဒာနတ်ပြည်မှာနေတဲ့ပုံကိုယ်တွေလူပြည်ကမဆလရွာမှာမာဂအုပ်စုက ကောင်းမှုတွေလုပ်ပြီးတော့အဲ့ဒီမှာ သေတဲ့အခါကျတော့အဲ့ဒီတာဝရိန်သာနတ်ပြည်နေရာမှာသွားပြီးတော့ဖြစ်ကြဖြစ်ကြတော့အဲ့ဒီစောစောကနတ်တွေက အသူရာနတ်တွေကသူတို့ကအရက်တောက်တယ်လူမတောက်တာမဟုတ်နတ်ဖြစ်တော့လဲစွဲနာတယ်ပေါ့လူဘဝနေတောက်သွားတော့နတ်ဖြစ်တော့လဲစွဲနာတော့ဟိုကြတော့လဲအဲ့ဒါနဲ့အသူရာတွေကအရက်တောက်တယ်အရက်တောက်တော့နတ်သစ်တွေရောက်လာတဲ့အခါကျတော့ဟာငါတို့မိတ်ဆွေတွေပေါ်လာပြီး ကဲလာကြလာကြငါတို့တောက်ကြရအောင်ဆိုပြီးတော့ဝိုင်းဖွဲ့ပြီးတော့ဧခံတော့တရားမင်းကပြောတယ်တဲ့ငါတို့လူဘဝနေပြီးတော့ကောင်းသူကောင်းမှုလေးလုပ်ပြီးငါးပါးသီလလုံအောင်လုပ်ပြီးလာပဲဘယ်နဲ့နတ်ပြည်ရောက်မှာအရက်တော့ရမယ်လူဒီကောင်နေနဲ့တော့မပြတ်သေးပါဘူးလူဘဝကုသိုလ်တွေကောင်းမှုလို့ငါးပါးသီလရှောင်ခဲ့ပြီးတော့နတ်ဖြစ်မှာမူးနေရမယ်ဆိုတော့မင်းတို့အဲ့ဒါမတော့တဲ့ကွာဆိုရင်မျက်စာပြစ်ပြပြီးတော့အသာလေးတို့ကတောက်ချောင်ဆောင်ပြီးဒါလေးနေနေကြတယ် ဟိုကအတူရာတွေကမိုးလဲနေပြီဆိုတဲ့အခါကျမှကဲအဲ့ဒီမှာမပြီးတော့တခါတည်းတောင်အောက်တာပြစ်ချဆိုပြီးတော့အဲ့မှာမပြီးတော့တောင်အောက်ပြစ်ချတာပြစ်လဲပြစ်ချလိုက်သူရာတွေဘလောက်မိုးနေတယ်တော့မသိဘူးသူတို့ကံစားတာကအဲ့ဒီမှာနေရမဲ့ကံကမရှိတော့ဘူးဖြစ်သွားမှာပေါ့နာဆိုတာကံကြောင့်ဖြစ်တာတွေကိုအဲ့တော့ဟိုမြင်းပေါ်တောင်ရဲ့အောက်မှာသူကဖိုကနောက်ဆိုင်လို့၃ခုလို့ပြောတယ် အဲ့ဒီဟာရဲ့အလဲကောင်းမှာအဲ့ဒီအလဲကောင်းမှာသွားပြီးတော့အဲ့တဲ့သွားရောက်သွားပြီးတော့အဲ့ဒီမှာသူကသူမိုးပြီးတော့အဲ့ဒါပြောနေတာတာဝရိန်သာနတ်ပြည်ပဲသူကထင်းနေတာပဲနောက်တော့မှအဲ့ဒါမူလိုက်ယူလိုက်နေရင်းနဲ့ဟေးတို့ပင်လယ်ကသစ်ပင်ကလည်းတခါမှမပွင့်တော့ပါလားဘယ်ရောက်သွားသလဲအရင်တော့တာဝရိန်သာနတ်ပြည်မှာပင်လယ်ကသစ်ပင်ကြီးပွင့်ပွင့်နေတာအဲ့ဒါကြီးမြင်းနေရတာဩ ရသော်ဘုရားဗန္ဓုကလမြတ်ကျောက်ဘုရားဆိုအပြင်ကကသစ်ပင်ကြီးအောက်မှာရသော်ဘုရားတရားဟောတဲ့ဒီဟာရှိတာပေါ့အဲ့တော့အခုကြတော့တွေ့လဲမတွေ့တော့ဘူးဆိုတော့အဲ့ဒီကြတော့မဟာသေးကြဟာငါတို့နေရာလုခံလိုက်ရတာပဲငါတို့နေရာကိုကောမာကားတို့အုပ်စုတို့လူတာပြန်တိုက်กว่าဆိုပြီးတော့အဲ့ဒီမှာတွေတက်ပြီးတော့တိုက်တာအဲ့ဒီတိုက်တဲ့ စစ်ပွဲကိုအကြောင်းပြုပြီးတော့အဲ့ဒါယတနာတုတ်ဆိုဟောပေါ့ဟိုဟာဒဇက်ကတုတ်ဆိုပြီးတော့ဟောတာလေအဲ့ဒါအဲ့ဒါအတူတာနဲ့အဲ့ဒီမှာသကြားမင်းတို့နတ်စစ်ခင်းတာဒါပေမဲ့ဘလို့မှအတူတာတွေဟာသကြားမင်းကိုတိုက်လို့လည်းမရဘူးတိုက်ပေမဲ့လည်းအဲ့လိုသေးကြေတာမျိုးလည်းမရှိပါဘူးတဲ့ဒီတိုင်းနာတိုက်ကြခိုက်ကြလှုပ်ကြတယ်နောက်တော့အဲ့ဒါသူကသူအဲ့လိုဟိုပင်လက်ကတိပင်ပွင့်တဲ့အချိန်နေပွင့်တဲ့အချိန်ဆိုအရင်တော့ကနေတက်တက်ပြီးတော့စစ်တိုက်ကြတယ်ဆိုပြီးတော့ ပြောချင်တာကတော့အတူရာဆိုတာ तू ကဒါကြောင့်မို့သူ့ကိုဘုံသီးသန့်ထည့်မထားဘူးတာဝရိန္ဒာနတ်ပြည်ကဲမှာပဲသူ့ကိုထည့်ထားတော့အတူရာနတ်ပြည်လို့တာပါတယ်အဲ့ဒီအဲ့ဒီဟာကိုသီးသန့်နတ်ပြည်6ထပ်ထဲမှာဘုံသီးသန့်ထည့်မထားဘူးသူကတာဝရိန္ဒာနတ်အနှွယ်တွေပဲဖြစ်လို့အဲ့ဒီတဲကအနှွယ်ဖြစ်တဲ့ပဟာရာဒဆိုတဲ့အတူရိနတ်မင်းကြီးကမြတ်စွာဘုရားထံရောက်လာတယ်တဲ့ပထမတော့ကတော့မေခွန်းနေငါမေးအောင်မယ် ဆိုပြီးတော့သူတို့ကလာတာလာတဲ့အခါကျတော့မြတ်စွာဘုရားရှေ့ရောက်တော့ဘာမေးရမှမသိဘူးအဲ့ဒါနဲ့မြတ်စွာဘုရားကဗဟာရအတူရာကြီးတဲ့မင်းတို့နေတဲ့နေရာမှာပျော်ရွှင်ကြရဲ့လားလို့ရသော်ဖះမေးတာဒီ ပင်လယ်ဒီအခုပြောတဲ့မြင်းမော်တောင်ရဲ့အောက်ခြေသူတို့နေတဲ့နေရာမှာပင်လယ်ပြင်ကြီးရှိတာအဲ့ဒီပင်လယ်ပြင်ကြီးရှိတော့အဲ့ဒီပင်လယ်ပြင်နဲ့အဲ့ဒီနေရာမှာသူတို့နေကြတာဆိုတော့နေရတာပျော်ရလားနေရတာချမ်းသာရလားလို့မြတ်စွာဘုရားစကားစအဲ့လိုစမေးလိုက်တော့မှန်ပါဗျာတပည့်တော်တို့နေတဲ့နေရာ ပင်လယ်သမုဒ္ဒရာကြီးကအင်မတန်မှကိုตายရတယ်ဖေဟာ အံ့ဘွယ်၈ပါးနဲ့ပြည့်နေပါတယ်ဖျားတဲ့ဒါကြောင့်မို့တပည့်တော်တို့ပျော်ရတယ်ဖျားဘာဒရသူရာကြီးတဲ့သမုဒ္ဒရာမှာတင်တို့နေတဲ့သမုဒ္ဒရာမှာဘလို့အံ့ဘွယ်တွေနဲ့များပြည့်နေပါလဲအရှင်ဘုရားနံပါတ်1အံ့ဘွယ်ကတော့အစင်နဝမ်း ကန်းဇက်ကနေပြီးတော့ဆင်းသွားရင်တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတခါတည်းနစ်သွားတာဗျာသမုဒ္ဒရာရဲ့သဘောကတခါတည်းဇက်ဆိုတခါတည်းအနစ်ကြီးဖြစ်တာမဟုတ်ဘူးဖေရတယ်ကန်းကနေစပြီးတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းသွားရင်သွားရင်သွားရင်သွားရင်နဲ့ချစ်သွားလေနဲ့လေနဲ့လေနဲ့လေအဲ့ဒါကြောင့်မို့အစင်အတိုင်းနဲ့နဲ့နဲ့နဲ့သွားလို့လဲတပည့်တော်တို့အဲ့ဒီသမုဒ္ဒရာကြီးထဲမှာ ပျော်ပြီးတော့နေရတယ်ဖရာအစင်နဲ့ဝမ်းနေလို့တယ်နော်တဆင်ပြီးတဆင်နဲ့နဲ့နဲ့နဲ့ပြီးသွားလို့တယ်အဲ့ဒါကြောင့်မို့တပည့်တော်ပျော်ရတယ်ဖရာနောက်ပြီးတော့နံပါတ်2ကကျတော့ကန်းကိုမလွန်မြစ်ကြီးလေးသွယ်မြင့်ငယ်900တဲ့ကရေတွေဘလောက်ပဲစီးစီး မောတွေဘလောက်ပဲရွာရွာအဲ့ဒီသမုဒ္ဒရာရေဟာကမ်းကိုလွန်ပြီးတော့ဟောဘက်မှာကြော်သွားတယ်ဆိုတာမရှိဘူးဖေ။တဲ့သူ့တဘာဝအတိုင်းကိုမကြော်ဘူးတဲ့။တခါတရံမှာအခုပြောသလိုပေါ့နော်မိတောင်ပေါက်တာတို့ဆူနာမီတို့စရှိတဲ့ဒါမျိုးဖြစ်တဲ့အခါဆိုရင်တော့အုံတိုင်းကြော်သွားတတ်တယ်။ဒါတဘာဝဘေးဒဏ်ကြောင့်သူ့တဘာဝကြီးပဲကတော့အခုနေတိုင်း မြစ်ကြီးလေးဆိုမြစ်ငယ်900ကရေရင်တဝေါဝေါနဲ့ဒါသမုဒ္ဒရာကြီးတဲ့အကုန်စီးဝင်နေတာပဲအဲ့ဒီစီးဝင်နေတဲ့အဲ့ဒီရေတွေဟာများသွားပြီးကမ်းပေါ်ကြော်တက်သွားတယ်လို့ဆိုတာတခါမှမရှိဘူးဖေရအဲ့ဒါလဲသမုဒ္ဒရာရဲ့ဒုတိယအံ့ဘွယ်ကြီးပါပဲဗျာနံပါတ်1ကအစင်နဝံ နံပါတ်2ကကန်းကိုမလွန်နံပါတ်3ကယွန်ပွဲဆယ်ပြစ်တယ်အဲ့ဒီတပည့်တော်နေတဲ့သမုဒ္ဒရာကြီးထဲမှာငါးသေးကောင်ဖားသေးကောင်ဝက်သေးကောင်ကြက်သေးကောင်လူသေးကောင်အကုန်အပုတ်ကောင်မှန်တယ်မြဘလို့ပဲမျောလာလာအဲ့ဒီသမုဒ္ဒရာထဲရောက်ရင်ကြာကြာမထားဘူးဗျာတဲ့လှိုင်းနဲ့ရိုက်ပုတ်ပြီးတခါလေအပြင်ကိုတင်းပလိုက်တာပဲ အဲ့ဒါသမုဒ္ဒရာကြီးအံ့ွယ်ပါပဲဗျာတောင်သမုဒ္ဒရာကြီးလက်ကောင်းနေမှာအပုတ်ကောင်းနေပွားကောင်းနေတွေ့ရဘူးလေခုပယ်လေဘူးတင်မောကြီးတွေနဲ့အခုဦးဇင်းတို့သွားကြည့်တယ်ဒီကနေတက်စမေးနီးယားသွားတော့ပင်လယ်ပြင်ကြီးအိုးသမုဒ္ဒရာကြီးအံ့ပွဲမှန်လိုက်တာလိုက်လုံးကြီးတွေနဲ့ပဲကြည့်ဒါပဲမြင်ရပုတ်ပွားပြီးတော့အမိုက်ရိုက်ထိုက်ဘာမှရှိဘူး သူကသူဘာလို့လဲဆိုအကုန်ကန်းကိုရိုက်တင်ပလိုက်တယ်နော်ဒါသမုဒ္ဒရာရဲ့တတိယအံပွဲနော်ယွံပွဲဆယ်ပြစ်တမီဖြစ်ခြင်းတဲ့တမီဖြစ်ခြင်းကြတော့ဘယ်လိုလဲဆိုတော့အခုအစိရဝတီတရဖူမဟီဂင်္ဂါဆိုတဲ့မြစ်တွေကဘာရရကမြစ်တွေအဲ့ဒီလိုမြစ်တွေတဲကရေတွေအကုန်လုံးစီးဝင်သွား သမုဒ္ဒရာထဲရောက်ရင် သမုဒ္ဒရာရေဆိုတဲ့အမည်တစ်ခုပဲရတော့တယ်ဗျာဒါတော့ဂင်္ဂရေဒါတော့ယမုန်နာရေလုံးလို့မရတော့ဘူးသမုဒ္ဒရာရေဆိုတဲ့အဲ့ဒီအမည်လေးတစ်ခုကိုပဲဒါရတော့တယ်ဗျာတဲ့အဲ့ဒါဒီလည်းပဲအံ့ဘွယ်တစ်ပါးပါဗျာတဲ့နောက်နံပါတ်5ကကျတော့ပြည်လျာမရှိတဲ့ကဘာဥစ္စာကလေးရွာခဲ့တဲ့မိုးတယ် ပင်လယ်ပြင်ကြီးပေါ်မှာဒီသမုဒ္ဒရာပေါ်မှာရွာနေတာမြစ်ကြီးလေးတွေမြင့်ငယ်900နဲ့ကဘာရက်ရက်ကရေတွေကလည်းဒီထဲမှာစီးဆင်းနေတာအဲ့ဒီလောက်နေရောညရောကဘာဦးစားကနေဒီနေ့ထိစီးဆင်းနေလို့အဲ့ဒီသမုဒ္ဒရာကြီးပြည့်သွားပြီရှံသွားပြီလို့ရှိလားဆိုတခါမှမရှိဘူးဖေရအဲ့ဒီသမုဒ္ဒရာကြီးဟာအဲ့ဒါဒီပင်လင်းအံ့ဘွယ်ကြီးတခုဖေရတဲ့ ရေတွေဘလောက်ပဲများများကြည့်လေပင်လယ်ပြင်ကြီးတွေမြက်တွေချောင်းတွေတောင်းတိုင်းနဲ့နေတိုင်းစီးဝင်နေတဲ့ဟာတရလမ်းမဟုတ်တလာလမ်းမဟုတ်တနှစ်လမ်းမဟုတ်ကဘာဥစကြတဲ့ဟာတခါမြက်တွေချောင်းတွေနဲ့စီးဝင်နေတာဒီသမုဒ္ဒရာရေခုဒီလောက်များရင်တော့ပြည့်မယ်ဆိုတာရှိတယ်မပြည့်ပါဘူးတဲ့နော်ပြည့်လျာမရှိဘူးဖေဟာတဲ့ပြည့်သွားတယ်ဆိုတာမရှိဘူးတဲ့အဲ့ဒါဒီအံွယ်တစ်မျိုးဖေဟာ နောက်နံပါတ်6အမွယ်ကကြတော့ရတာတမျိုးတဲ့တပည့်တော်တို့ဟာဒီအင်မတန်မှကြဲပြောပါတယ်ဆိုတော့ပင်လယ်ပြင်ကြီးတစ်ခုလုံးကြိုက်တဲ့နေရာကနေခတ်ပြီးတောက်ကြည့်လိုက်ငန်တယ်ဆိုတဲ့အရာသာတစ်ခုပဲရှိတယ်ဗျာဆားငန်ရေဆိုတဲ့အရာသာတစ်ခုပဲရှိတယ်တဲ့အဲ့ဒီအငန်တစ်ခုတည်းရှိတာလည်းပဲ အဲ့ဒါဒီတပည့်တော်တို့အံ့ဖွယ်တစ်မျိုးပါဗျာနောက်နံပါတ်9အံ့ဖွယ်တစ်မျိုးကတော့ပွားတိုးယရနာတဲ့စိန်ရွှေငွေကြောက်တံပရမညာနီလာအစကျစ်တပြည့်ယရနာမျိုးစုံအဲ့ဒီသမုဒ္ဒရာကြီးတမှာအများကြီးရှိတယ်ဗျာတဲ့အဲ့ဒီလိုယရနာတွေမြောင်များစွာရှိနေလို့လည်းပဲ တပည့်တော်တို့ကအဲ့ဒီနေရာကြီးအင်မတန်မှပျော်ရွှင်ရပါတယ်ဗျာယရနာမြောင်များစွာရှိလို့နော်နောက်နံပါတ်၈ကြီးသူနေရာတိမီလာတို့ပိန်လာတို့ခေါ်တဲ့ငါးကြီးတွေအင်မတန်မှကြီးမားတဲ့ငါးကြီးတွေနေတဲ့နေရာဌာနဖြစ်ပါတယ်ဗျာအဲ့ဒီနေရာဟာ အဲ့ဒီအချင်းရာ ရှင်မျိုးအံ့ဘွယ်ရှင်မျိုးရှိနေသည့်အတွက်မြတ်စွာဘုရားတပည့်တော်တို့ဟာအဲ့ဒီသမုဒ္ဒရာကြီးထဲမှာပျော်ကြရပါတယ်ဖုရားအဲ့ဒီထဲမှာရွှေမျိုးရပါတယ်ဖုရားနေလို့ထိုင်လို့အင်မတန်မှစိတ်ချမ်းသာရတယ်ဖုရားဘာရာဒနမင်းကြီးကအံ့ဘွယ်ရှစ်ဖြာသမုဒ္ဒရာရဲ့အံ့ဘွယ်ရှစ်ဖြာကိုမြတ်စွာဘုရားကိုရှောက်တယ် သူကတခါပြန်ပြီးတော့အရှင်ဘုရားတဲ့အရှင်ဘုရားရဲ့မြင့်မြတ်တဲ့အဆုံးမသာသနာတော်ကြီးထဲမှာယဟန်နေပြောကြတယ်ယဟန်မတွေပြောကြတယ်ဘိက္ခုဘိက္ခုနီဥပါဒကအမျိုးသားတွေဥပါတိကမအမျိုးသမီးတွေဒီပရိသတ်၄ပါးတွေအရှင်ဘုရားသာသနာတော်ကြီးကိုအရှင်ဘုရားအဆုံးအမကိုပျော်ပျော်ကြီးလိုက်နေနိုင်တာကြတော့ ဘယ်လိုအကြောင်းအရာတွေရှိလို့နေနိုင်တာလဲမေးတယ်ဘာရာရာတဲ့ငါဖျားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်မှာလည်းပဲအဲ့ဒီအံ့ဖွယ်ရှစ်ဖြာရှိတယ်တဲ့နော်အဲ့ဒါကြောင့်မို့ငါရဲ့တပည့်တွေတာဝကတွေဒကာဒကမတွေအကုန်လုံးကအဲ့ဒီအံ့ဖွယ်ရှစ်ဖြာသာသနာတော်ကြီးထဲမှာပျော်မွေ့ပြီးတော့နေကြတာ ရှင်ဖျားတပြည့်တော်သမုဒ္ဒရာအံ့ဘွယ်တော်သိပါတယ်ဖျားအရှင်ဖျားရဲ့သာသနာရဲ့အံ့ဘွယ်ဆိုတာဘလို့အကြောင်းအရာတွေဘလို့ဟာတွေပါလဲဖျားတပြည့်တော်ကိုရှင်းပြပါအောင်ဖျားလို့ပါဒါရနမင်းကြီးကမြတ်စွာဘုရားကိုရှောက်လို့မြတ်စွာဘုရားကပါဒါရနမင်းအတူတိုင်းနမင်းကြီးတဲ့သမုဒ္ဒရာဟာအစင်နဲ့ဝမ်းသွားတကက်တို့ အစနေပြီးတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းနဲ့နဲ့နဲ့နဲ့သွားသလိုပဲငါဖရာရဲ့သာသနာမှာလေတဲ့သီလဆိုတဲ့အကျင့်တမာတိဆိုတဲ့အကျင့်ပညာဆိုတဲ့အကျင့်မတရားဖို့တရားနိဗ္ဗာန်ဆိုတာ တခါတည်းဇတ်ဆိုအနှစ်ကြီးတဲ့ကြသွားတာမဟုတ်ဘူးတခါတည်းရသွားတာမဟုတ်ဘူးတဲ့ တခါတည်းတဖြည်းဖြည်းချင်းလေးတဖြည်းဖြည်းချင်းလေးဒီမတရားဖို့တရားနိဗ္ဗာန်တရားဆိုတဲ့ဒီတရားကိုလိုချင်တဲ့ပုဂ္ဂိုလ်ကဘာကစလို့ရလဲသီလကစဖြစ်ရကာယကံသီလသူအသက်တတ်ခြင်းသူဥစားခေါ်ခြင်းသူတစ်ပါးသားမရကျူးလွန်ခြင်းအဲဒီဟာကိုအရင်ရှောင်ဒါမကောင်းဘူးခေါ် မတရားတွေဖို့တရားတွေနိဗ္ဗာန်ကိုလိုချင်ပါတယ်နိဗ္ဗာန်ချမ်းသာဤတပည့်တော်လိုချင်ပါတယ်လိုချင်ပါတယ်လို့ပြောနေတဲ့လူသည်နော်အဲ့ဒီကာယဒုစရိုက်၃ပါးလို့ခေါ်တဲ့အဲ့ဒီတရားတွေလုံးဝမှမပြမှားပါနဲ့သူတော်ဘာပစ္စည်းဘယ်လိုနည်းနဲ့မှမယူနဲ့ ဒါသူတစ်ပါးပစ္စည်းမှန်သိလို့ရှိရင်နိုင်ထက်စီးနေလားလောက်မယူနဲ့ဘလို့နီးနဲ့မှမယူနဲ့ဒါသူများပစ္စည်းခေါ်လည်းမခေါ်နဲ့ဒါသူတစ်ပါးသားမယားလင်ယောက်ျားဇနီးမယားရှိတယ်ယောက်ျားရှိတယ်လို့သိရင်သွားပြီးစိတ်နဲ့တောင်မပြမနဲ့ဒါသာသနာရဲ့အဆုံးမှာနော်သူများတတ်ဖို့ကြုံလာခဲ့ရင်တော်ပြီငါသီလကိုပဲစောင့်တည်မယ် ငါပေါ်ဘလို့ပဲလှုပ်လို့နေနေဒေါသဘလောက်ပဲထွက်လို့နေနေကိုဒေါသကို ပြန်ထိမ့်ပြီးတော့သူတစ်ဖက်သားကို မတတ်မိအောင်ကိုယ်စိတ်ကိုပြန်ထိန်းတာကာယကံအပြင်တတ်မှုခေါ်မှုကာမေတုဆိုတဲ့ဒီသုံးခုကို လုံးဝကို ကိုယ့်ရဲ့ဘဝကြီးတစ်ခုလုံးမှာစိတ်ချရအောင်ကိုကျင့်သုံးခဲ့အဲ့ဒီလိုကျင့်သုံးပြီးတော့ဒါကာယကံသီလကိုစောင့်ထိန်ရတယ် နောက်ဝစီကံဝစီကံနဲ့ကြတော့မှုသာဝါဒတဲ့လိမ့်နေတဲ့တချို့တလေကအကြောင်းအရာတစ်ခုခုပြောတယ်ဟာကိုထိမှာဆိုရင်တော့တန်းလိမ်ပြက်တာမလောက်ရဘူးတဲ့အမှန်မှန်တိုင်းပဲသတ္တုအမှန်တရားသစ္စာနဲ့တွေ့လာရင်အခုပြောသလိုပဲအသက်သေးခြင်းသေပဲစီပိဿ အာဟိုဟာလေးမို့လဲရပါတယ်ဟိုအကြောင်းကြောင့်လဲရပါတယ်အဲနိဟာထာကြောက်လို့လဲရပါတယ်ဟိုလဲရပါတယ်ဒီလဲရပါတယ်ဆိုရင်ဒါအဆုံးမမတည်သေးဘူးသတ္တုတတ်ခြင်းတတ်သေးခြင်းသေးဖြစ်ခြင်းအဖြစ်လုံးဝမှမလဲဘူးအဲအဲ့စိတ်မျိုးကိုသူကသွားနော်ဒါမှုသာဝါဒပိတုနာဝါစာ သူတစ်ပါးတွေချစ်ချင်းတွေကွဲသွားအောင်ဂုံးတိုက်တာမလုပ်ရဘူးပရုဒဝါစာကြံချန်တန်းဆဲရာတွေဆိုရာတွေမလုပ်ရဘူး နော်တန်ဖတ်ပလာပါတဲ့ပွဲအကြောင်းဇာအကြောင်းဟိုဟာဒီဟာအင်မတန်သိမ်ဖြစ်တဲ့ဇကားတွေပဲပြောပြီးတော့မနေရဘူးအဲ့ဒီလို ကိုယ့်ရဲ့ဝစီခံတွေကိုအဲ့ဒါနဲ့ထိမ့်သိမ့်လိုက်နော်ဝစီခံတွေကိုကာယကံအပြင်လည်းထိမ့်သိမ့်တယ်ဝစီကံအပြင်လည်းမလိမ်ဘူးမညာဘူးဂုံမတိုက်ဘူး ကြံထန်တဲ့စကားပြောမယ်ဆိုရင်မပြောပြအောင်ရအောင်ပြန်ထိန်းတယ်တိမ်ဖြင်းတဲ့စကားတွေပြောပြီးတော်ပြီးနောက်ထပ်မပြောပြအောင်နေမယ်ဟောဝစီကံတွေကိုအရင်ထိန်းသိမ်းရတယ်နောက်ပြီးတော့မနောကံအဘိဓါဗျာပါဒမိစ္ဆာဒိဋ္ဌိသူတစ်ပါးပစ္စည်းမတရားသဖြင့်လိုချင်တဲ့လောဘစိတ်တွေဖြစ်ရင်အဲ့စိတ်တွေကိုစိတ်ထဲမှာဖြစ်ပေါ်တာနဲ့အမျှပယ်ရှားနိုင်အောင်ကြိုးစားရတယ် ဩငါလိုချင်ပေမဲ့ဒီပစ္စည်းကသူတော်ပိုင်လေငါကိုယ်ပိုင်မှမဟုတ်တာဒီပစ္စည်းကသူတော်ပိုင်နဲ့ဟာဘာလို့ငါလိုချင်တာလဲငါရဲ့စိတ်ကြီးကဒါကြီးကမတော်မတရားဖြစ်နေပြီဒီမတော်မတရားလိုချင်တယ်ဆိုတာကြီးကမကောင်းတဲ့စိတ်ကြီးပဲဟောကိုယ်စိတ်လေးကိုပြန်ဆုံးမရတာဗျာပါရတဲ့ဒေါသစိတ်ထဲမှာဟိုလိုမကျင်နှက်လိုက်ဒီလိုမကျင်နှက်လိုက် ဒီလူတော့ကွာငါ့ကိုဒလို့ကိုဒုက္ခပေးခဲ့ဘူးတယ်ဒီလူတော့ကွာငါ့ကိုဒလို့ကိုဒုက္ခပေးခဲ့ဘူးတယ်နဲ့စိတ်ထဲမှာတနှုတ်နှုတ်တနှုတ်နှုတ်ဆင်းရဲနေတယ်အဲ့ဒီဆင်းရဲနေတဲ့ဒေါမနတတွေအဲ့ဓာတွေကိုလည်းပဲပယ်ရှားရမယ်မိစ္ဆာဒိဋ္ဌိမှားမှားယွင်းယူတဲ့အယူတွေအာဒေဝီဟိုဘက်အလကားပါပဲကွာသူများတွေအလျှောက်ပြောနေတာသူများလည်းမြင်ရတာလည်းမဟုတ်ဘူးဟော ကုသိုလ်ကောင်းမှုလှုပ်လှုပ်လှုပ်ပြောတာနေတာပါတေပြီးဟိုဘက်ကြော်လဲဘသူကလက်တွေပြနိုင်လို့တော့ဟောအဲ့လို အတွေးတွေအခေါ်တွေတောင်တလွဲမြောက်တလွဲဝင်ပြီးတော့ကုသိုလ်တွေမလှုပ်အယူတွေမှားအဲ့ဒီလိုအယူမှားတဲ့မိစ္ဆာဒိဋ္ဌိနောက်ဆုံးယူမှားခြင်းကတော့ဒါအပြင်မိစ္ဆာဒိဋ္ဌိကတော့ငရဲကြတာရှိတာပေါ့ဒီတက္ကရာဒိဋ္ဌိဒါအရေးကြီးဆုံးပါပဲ တက္ကရာဒိဋ္ဌိအယူတွေမှားတဲ့အဆင့်ကွာအောင်ထိတက္ကရာဒိဋ္ဌိကွာရင်မိထာဒိဋ္ဌိ62မျိုးအကုန်ပြီးသွားတာပဲတက္ကရာဒိဋ္ဌိကအချုပ်ပဲအဲ့ဒါကြောင့်မို့နောက်ဆုံးအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဆိုတဲ့ငါကိုငါဟာငါဥစ္စာလို့ယူထားတဲ့မှားထားတဲ့စွဲထားတဲ့အယူလွဲကြီးအယူစွဲကြီးအဲ့ဒါကြီးတွေပါကိုမရှိအောင်ထိကြိုးစားရကိုယ့်ရဲ့စိတ်ထဲမှာလောဘစိတ်တွေဖြစ်ရင် မျက်စိနဲ့ဆင်းနဲ့တိုက်တယ်တာယာဝယ်လေးတွေ့တယ်လိုချင်တဲ့လောဘနားနဲ့အသံနဲ့တိုက်တယ်လိုချင်တဲ့လောဘနှာခေါင်းနဲ့အနားနဲ့တိုက်တယ်လိုချင်တဲ့လောဘရှားနဲ့ရတာနဲ့တိုက်တယ်လိုချင်တဲ့လောဘယသတဏပေါ်မှာလည်းလောဘပဲအတွေ့အထိပေါ်မှာလည်းလောဘပဲတွေးရင်းနဲ့လည်းလောဘပဲအဲ့ဒီလောဘစိတ်တွေဖြစ်ရင်လည်းအဲ့ဒါကိုပယ်ချနိုင်အောင်ကြိုးစားတဲ့နော်အဲ့ဒီအနုမတခါတည်းတဏှုံနှုံနဲ့စိတ်ထဲမှာ ဖြစ်ပေါ်လာပြီ စိတ်ထဲမှာဖြစ်လာရင်မကြခင်ပါဇက်ကထုတ်ပြောတော့ပါဇက်ကထုတ်ပြောပြီးရင်နောက်ကျလက်တွေခြေတွေကိုတွေကကာယကံအဖြစ်ပါတော့မှာပဲဒါကြောင့်မို့အဲ့ဒီတရားတွေကိုသေးသေးချာချာဆင်ញင်ပြီးတော့သီလအကျင့်ကို အရင်ဆုံးကောင်းကောင်းမွန်မွန်ကျင့်ရတယ်တဲ့မြတ်စွာဘုရားသာသနာဆိုတာဘာလဲသာသနာဆိုတာအဆုံးအမ မြတ်စွာဘုရားရဲ့အဆုံးအမကိုပဲသာသနာလို့ခေါ်တယ်သာသနာပြုတယ်ပြုတယ်ဆိုတာအဲ့ဒီအဆုံးအမတွေပေးနေတာသာသနာပြုတာအဆုံးအမတွေကြင့်ကြံနေတာသာသနာပြုတာအဆုံးအမတွေလိုက်နာနေတာသာသနာပြုတာဖះဒီလိုဟောတယ်နော်ဒီလိုကြင့်ရမယ်ဒီလိုလုပ်ရမယ်မြတ်စွာဘုရား ထိုတွင်သိတော်မူခဲ့တဲ့တပ်ပိညုတရွှေညံတော်ကြီးနဲ့သိတော်မူခဲ့တဲ့ဒီတရားတွေကို ပြန်လဲပြီးတော့ဟောပြောပြတာပေးတာနာယူတာကျင့်သုံးတာအဲ့ဒါမှသာသနာကိုကျင့်သုံးရင်ကိုခန္ဓာမှာသာသနာတည်တယ်မကျင့်သုံးရင်မတည်ဘူး။အော်နော်ကိုကို၌ကျင့်သုံးမှတည်တယ်အဲ့ဒါကြောင့်မို့အခုသီလဆိုတဲ့အကျင့်ကိုအရင်ဆုံးစပြီးတော့အဲ့လိုကျင့်ရတယ်တဲ့အဲ့ဒီသီလအကျင့်ကျင့်သွားပြီးတဲ့အခါကျတော့မှတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟောဝင်နေထွက်တယ်ဝင်နေထွက်တယ်အစရှိသဖြင့် အာနာပါနကမ္မထံဥပမာပွားပြီဝင်လေထွက်လေလေမှားပြီးနေရင်နဲ့ဝင်တဲ့လေလေသိတယ်ထွက်တဲ့လေလေသိတယ်စိတ်ကဘေးမရောက်ဘူးဝင်တိုင်းသိတယ်ထွက်တိုင်းသိတယ်ဝင်တိုင်းသိတယ်ထွက်တိုင်းသိတယ်အဲ့ဒီဝင်တိုင်းသိထွက်တိုင်းသိသိရဲ့သိရဲ့သိရဲ့နဲ့ဟောတမာဒီအာရီယာကောင်းလားတော့ကိုယ့်ရဲ့နှာသီးဝါရှိမှာဖြက်ဖြက်ဖြက်ဖြက်ဖြက်ဖြက်နဲ့လင်းလာတာတွေ ပိုးစုံကျူပေါ်လာသလိုဓာမီနဲ့ထိုးသလိုသလိုထိုးလာသလိုဟောအလင်းတွေပေါ်လာအဲ့ဒါပရိကာမနမိတ်လို့ခေါ်တယ်အဲ့ဒီပရိကာမနမိတ်ကိုမလိုက်နဲ့မကြည့်ဘဲနဲ့ဝင်နေထွက်တယ်ပဲဆက်တိုက်မှတ်ရင်တခါတည်းနေလုံးလာလုံးကြီးတွေထွန်းလင်းလာတကက်တို့တခါတည်းဒုတိယအဆင့်ထပ်ပြီးတော့တက်လာပြီဒါပေမဲ့မတည်ငြိမ်သေးဘူးအဲ့ဒါကိုလည်းမကြည့်ဘဲနဲ့ထပ်ပြီးတော့အဲ့ဝင်နေထွက်တယ်ပဲထပ်မှတ်မှတ်ရင်မှတ်ရင်နဲ့ ကိုယ့်ရဲ့မျက်စိရှိတဲ့မှာကြည်လင်းထိမ်ပြီးတောက်ပနေတဲ့အဲ့ဒီနမိတ်ကြီးပေါ်တယ်အဲ့ဒါကိုပฏิဘာကနမိတ်လို့ခေါ်တာပရိကာမနမိတ်စာစာချင်းဓမ္မိနဲ့ထောသလိုပိုးဆုံးကျူပေါ်သလိုဖြက်ဖြက်ဖြက်ဖြက်နဲ့ပေါ်တာအဲ့ဒီထက်တခါနေလုံးလာလုံးလို့စပြီးပေါ်လာပြီးဩဃနမိတ်တခါအဲ့နေလုံးလာလို့ကြီးလင့်ထိမ်ပြီးကြည်ပြီးတီးနေသလိုကြီးကိုတခါတဲ့တွေ့လာပြီအဲ့ဒီမှာပฏิဘာကနမိတ် တဲ့အဲ့ဒီကနေမှဒါပฏิဘာကနမိတ်ရဲ့တမာတိနဲ့ဥပ္ပစာရတမာတိဆိုတာအတူတူနိဗ္ဗာန်လောက်ဖြစ်သွားပါပြီတဲ့စာကနော်ပฏิဘာကနမိတ်ရောက်ရင်ဟိုဘက်ဥပ္ပစာရတမာတိဖြစ်ပြီးအေးရှေ့ရှေ့ဥပ္ပစာရတမာတိဆိုတာဇံရဲ့ရှေ့ဖို့လို့ပြောတာအိမ်ရှေ့ဘယ်မှာလဲအိမ်ရှေ့မှာဒါပေမဲ့အိမ်ထဲတော့မရောက်သေးအိမ်ရှေ့မှာအဲ့တိုင်းပဲဥပ္ပစာရတမာတိဆိုဇံရဲ့ရှေ့ကိုရောက်နေပြီ အဲ့ဒီလိုတမာတိက နေပြီးတော့တခါပြန်ပြီးတော့ဆက်ပြီးကြိုးစားပွားလိုက်တော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့ဇန်တရားတွေရတယ်အဲ့ဒီဇန်တရားတွေရသွားတဲ့အဆင့်တမာတိကိုတမ္မာတမာတိလို့သုံးလိုက်တာတမ္မာတမာတိနော်တကက်ကိုအင်မတန်မှခိုင်ခန့်တဲ့တကက်စတုထဇန်နဲ့ရထားတဲ့တမာတိကြီး အဲ့ဒီလိုတမာတိမျိုးတွေအဆင့်နဲ့ဒါရအောင်ကြိုးစားသွားတဲ့အဆင့်ဒုတိယအဆင့်ပထမသီလဒုတိယကတမာတိနော်တမာတိရပြီးတော့နောက်တတိယအဆင့်ပြညာတချို့တလေရသေးတွေတမာတိတွေကအာကောင်းပြီးတော့နောက်ကိုကဘာ40 8ကဘာ40ကဘာပေါင်း80လောက်ဒီသူတို့ပြန်ကြည့်နိုင်တယ် အဲ့ဒီလောက်ကြည်နိုင်တဲ့ရတဲ့တဲ့သူတော်စင်တွေအဲ့ဒီခန္ဓာယုံနာဖြစ်ပြမြင်လားဆိုမမြင်ဘူးတဲ့ဟောဗြမာကြီးတွေလက်ကြောတစ်ချောင်းထောင်လိုက်ရင်စက်ကြဝလာတိုက်တသောကိုမိလင်းအောင်ပင်းနိုင်တယ်သူတို့တကောအိဒီဘတ်တွေဘလောက်ကြီးလဲဒီစက်ကြဝလာနေဟိုစက်ကြဝလာအကုန်လုံးကိုမြင်နိုင်တယ်အဲ့ဒီလောက်မြင်နိုင်တဲ့တကောစွမ်းအင်ရှိတဲ့ဗြမာကြီးတွေဟာ ကဲကိုယ်ခန္ဓာကိုယ်ကယုံနံဖြစ်ပြမြင်လားဆိုမမြင်ဘူးဒါကြောင့်မို့ယုံနံဖြစ်ပြမြင်ဖို့ဆိုတာဥစဉ်တို့တရားဓမ္မတွေဟောဒီဖះရှင်ရဲ့ဉာဏ်မျက်လုံးတက်ပြီလို့မြင်တာဖះရှင်ပွင့်ခဲ့လို့မြင်တာဖះရှင်သာမပွင့်ခဲ့ရင်ဥစဉ်တို့တရားဓမ္မဘလို့နီးနဲ့မှဟောဒီယုတ်ဓမ္မနန္ဓမ္မကိုမမြင်နိုင်ဘူးရောက်မို့အဲ့ဒီယုတ်တရားတွေနန္တရားတွေရဲ့အပေါ်မှာကြည့်တော့ဩ ခန္ဓာကိုယ်ညံနဲ့စိုက်ကြည့်လိုက်တဲ့ခါကျတော့ဒီခန္ဓာကိုယ်ကြီးကပူလာလိုက်နည်းနည်းပူလာနေများများပူလိုက်နည်းနည်းအေးသွားလိုက်တခါပြန်ပူလိုက်အေးတက်လဲပူတက်လဲနှွေးတက်လဲဩဒီသဘောတွေဟာယုတ်တရားတွေဟာသူ့သဘောသူဖောက်ပြန်နေပါလားပူတက်လဲလာပြန်ပြီအေးတက်လဲလာပြန်ပြီခန္ဓာကိုယ်တမာတိနဲ့ချိန်ချိန်ချိန်ချိန်ချိန်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမော ခန္ဓာကြီးတစ်ခုလုံးပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်၄ပါးရဲ့အခွင့်အစည်းဖြစ်တဲ့ယုတ်တရားတွေဟာသူသဘောသူဖောက်ပြန်နေတာတွေပျက်စီးနေတာတွေကိုဦးဇင်းတို့တရားတော်မတွေညာနဲ့မြင်အောင် ကြည့်ပါအဲ့လိုညာနဲ့မြင်အောင်ကြည့်သွားရင်တော့မက်ဖို့နိဗ္ဗာန်ရဖို့နီးပြီတဲ့လေဒီဆရာတော်ကြီးကတော့ခန္ဓာအာယတနာဓာတ်သစ္စာ အကုန်လုံးကိုပိုင်းခြား မတိသေးရင်တောင်မှဥဒ္ဒနောတရားဓမ္မတွေအဲ့ဒီဓာတ်ကြီးလေးပါးကိုပိုင်းခြားပြီးရှုတတ်အောင်တော့လုပ်ပါဓာတ်ကြီးလေးပါးတွေပိုင်းခြားပြီးတော့ရှုတတ်သွားပြီဆိုရင်တော့ဘဝရဲ့တန်ត្រာရဲ့ထောက်ရတရားကြီးရနိုင်တယ်အဲ့လိုမှမဟုတ်လို့ရှိရင်တော့ဘယ်ဘဝဘယ်တောင်တင်ပြီးဘယ်ကန့်ဆိုင်မယ်မသိဘူးနောက်ဖျားပွင့်ဖို့ဆိုတာလေတဲ့နှစ်တည်းအကြာကြီးဆောက်ရအောင်ပါ တနည်းပြောရင်အန္တရာကကြီးတစ်ခုအခုကနေပြီးတော့တခါတည်းနှစ်ပေါင်း100တစ်နှစ်ရောတစ်နှစ်ရောတစ်နှစ်ရောနဲ့လူသက်တန်းက10နှစ်10နှစ်ကနေတခါပြန်နှစ်ပေါင်းအခုအများကြီးပြန်တက်သွားပြန်အောင်ပါတက်ကကြီးကအဲ့ဒီလိုအန္တရာကကြီးတစ်ခုလောက်ကိုစောင့်ရမယ်အချိန်အတွင်းမှာဦးဇင်းတို့တက်တန်းကဒိုးဒိုးတက်တန်းဒိုးဒိုးလေးအတွင်းမှာအခုခေတ်က တရားကိုအကျဉ်းလေးဟောယုံနဲ့သိတဲ့ပုဂ္ဂိုလ်လည်းမရှိတော့ဘူးခုခေတ်ကဒိဋ္ဌိဒိဋ္ဌမတန်တခွန်းဟောယုံနဲ့နော်အရင်တော့ကတရားရကြတာလေရှင်သာရိပုတ္တရာဂါထာလေးတစ်ပုဒ်နဲ့တရားရတာလေအခုခေတ်ကမရှိတော့ဘူးအဲ့ဒါမျိုးတခါအကျယ်ချက်ပြီးဟောယုံနဲ့သိလားဆိုတော့ဘလောက်ဟောဟောဟောတဲ့ဘုန်းကြီးကလည်းမရဘူးကျင့်နာတဲ့တရားဓမ္မလည်းမရဘူးဘာလို့လဲခေတ်က ပါရမီအားနည်းလာပြီလေအထုံနေအားနည်းလာပြီအဲ့ဒါကြောင့်မို့အဲ့ခက်နဲ့ခက်ကကုံသွားပြီးဟောယုံနဲ့ပြောယုံနဲ့မရဘူးတဲ့နော်နေရခက်လို့ခေါ်တယ်အခုခက်ကကျင့်သေရောကြေရောကျင့်နိုင်မှရတဲ့ခက်ကြီးဖြစ်လာပြီနော်သေရောကြေရောကျင့်ရတာတရားကိုမတရားဟုတ်တရားမရမချင်းကျင့်မယ်ဆိုတော့အဲ့ဒီလိုစိတ်မျိုးတွေနဲ့ကျင့်နိုင်မှရတဲ့ခက်ကြီးဖြစ်ပြီ ဒါနောက်ဆုံးတချို့သောပုဂ္ဂိုလ်ကသေရောကြည်ရောကျင့်တာကိုမရတဲ့ပုဂ္ဂိုလ်ကခြိသေးတယ်အဲ့လိုပုဂ္ဂိုလ်မျိုးကြတော့အခုပြောသလိုပဲဓကမထန်တွေပါတယ်သေချာစီးဖြန့်သွားဖြစ်တယ်ဆိုရင်တော့နောင်ဖះရှင်သာသနာနဲ့ကြုံတဲ့အခါမှာသူကလုံးဝမှအထောက်တီတွေရသွားနိုင်တယ်နောက်နတ်ပြည်တွေရောက်သွားရင်သူကအထောက်ခံရသွားနိုင်လူဘဝတော်မှာဘာမှမလုပ်ဖဲနဲ့တော့နတ်ပြည်ရောက်တော့လဲစောစောလို့မူးတဲ့နတ်ပဲဖြစ်မှာပဲလေကံကောင်းလို့နတ်ပြည်ချော်ချက်ရောက်သွားတော့မဟုတ်တယ်မို့လား လူဘဝမှာခုကြည့်လေဦးဇင်းတို့ဒကာဓမ္မတွေခုအာပတ်စင်တိုင်းတရားနာကြတယ်နာကြတယ်ဝါသနာမပါတဲ့လူသွားပြောပါလားအမ်ပြင်းစရာကြီးလို့ပြောမှာပဲဟုတ်တယ်မို့လားတရားနဲ့မပြောမွှေ့ရှာဘူးဒီဟာတဲ့ဦးဇင်းဟောရင်တော့ဓမ္မကြီးတယောက်ခရိယာမှာအသက်ကလည်း90ကျော်ပြီအဲဘာတွေလောက်နေတော့ဆိုတော့ ဝတ္ထုစာအုပ်ဖတ်တယ်လေတဲ့တီဝီကြည့်တယ်တဲ့ဝတ္ထုစာအုပ်ကဖတ်နိုင်တော့မယ်လားလို့အာဖတ်တာပဲတဲ့ဒါနဲ့ပဲသူကပြောရတာဟိုသူတို့သူတို့ဘဝမှာတဲတဲလို့စာအုပ်လေးတို့လေးဖတ်တီဝီလေးကြည့်လိုက်သတင်းလေးနားထောင်လိုက်ဒီလိုနဲ့နေတဲ့ဘဝကြီးမှာဦးဇင်းတို့တရားဓမ္မတွေအဲ့ဒီတဲကနေမှအာယုန်တွေခွာပြီးတော့အဲမဖြစ်ဘူးမဖြစ်ဘူးငါတို့တရားလေးတော့ထိုင်မဟဲ့တရားလေးတော့နာမဟဲ့ငါတို့ဒါလေးတွေလောက်မဟဲ့ဆိုပြီးတော့အသိဉာဏ်တွေရအောင်လောက်တာနော်အဲ့ဒါကြောင့်မို့ အခုခေတ်ကပုံကို၄မျိုးထဲမှာအကျဉ်းကိုဟောယုံနဲ့တည်တဲ့ပုံကိုလည်းအခုခေတ်ကြီးကမတွေ့နိုင်တော့ဘူးဒီအကျယ်ချက်ဟောယုံနဲ့တရားရဖို့ပုံကိုလည်းသိမလွယ်တော့ဘူးရောက်ဖို့ဆရာတော်ကြီးတွေကအခုခေတ်ကတော့အဲ့နောက်နှစ်မျိုးနော်ပြင်းပြင်းထန်ထန်ကျင့်မှရတဲ့ပုံကိုနဲ့တသက်လုံးကျင့်တာကိုမရတဲ့ပုံကိုဆိုတော့အဲ့ဒီနှစ်မျိုးပဲကျန်တယ်လို့ဆရာတော်ကြီးတွေကအဲ့လိုမိတ်တာနော်အဲ့လိုမိတ်တာအဲ့ဒါကြောင့်မို့ဝိပဿနာ တရားတွေ တဲ့ရုပ်တရားတွေရဲ့ဖောက်ပြန်ပြောင်းလဲပျက်စီးတဲ့သဘောတရားကြီးကိုလည်းကိုယ့်ရဲ့ဉာဏ်နဲ့မြင်အောင်ကြည့်အဲ့ဒီကနေမှနန္တရားတယ်လောဘစိတ်ဖြစ်လိုက်လောဘစိတ်ကလေးလည်းဖြစ်ပြီးပြက်ဒေါသစိတ်ကလည်းဖြစ်ပြီးပြက်ခန္ဓာရာကလည်းဖြစ်ပြီးပြက်အဲ့ဒီလောဘစိတ်ဒေါသစိတ်မောဟစိတ်ဆိုတဲ့စိတ်တွေကိုရှုတော့လဲစိတ်တွေကလည်းဖြစ်ပြီးပြက်ခံစားတတ်တဲ့ဝေဒနာတွေကြည့်တော့လဲစိတ်ထမကြည့်တယ်ကောင်းတယ်လို့ခံစားတဲ့ဝေဒနာသဘောတွေကသူကသူခံစားပြက်ဆိုတယ်လို့ခံစားတဲ့ဝေဒနာလည်းခံစားပြက် ဩခံစားပြက်ခံစားပြက်နေတဲ့သဘောတွေပဲရှိပါလားလို့အဲ့ဒီလိုနံတရားတွေရဲ့အပေါ်မှာဖြစ်ချင်းပြက်ချင်းတွေကိုရှုတယ်ရုပ်တရားတွေရဲ့ဖြစ်ချင်းပြက်ချင်းတွေကိုရှုလို့အဲ့ဒီယုံနာတွေဖြစ်ပြက်တွေကို မြင်သွားပြီဩရိယဘယညာလောက်ရောက်ပြီဆိုရင်တော့ဒကာတော်မတို့အဲ့လိုပုံကိုမျိုးတိဟိတ်ပုံကိုလို့ခေါ်တာပဲဝိပဿနာရှုလို့ဖြစ်ပြက်ကိုမြင်သွားတဲ့ဒကာတော်မတွေ အဲ့ဒါတိဟိတ်ပုဂ္ဂိုလ်ပဲတဲ့အဲ့လိုတိဟိတ်ပုဂ္ဂိုလ်ဆိုတာကဘာလဲဆိုတော့ဒီဘဝမှာကြည်ညင်မတရားဖို့တရားသေရောကြေရောကြည်ရနိုင်တယ်လို့ပြောတာဒါပေမဲ့စကြရဲကွာငါတို့ကတော့ကြားမဟုတ်ပါဘူးဘုန်းကြီးတွေတော့မှမရတာဟောသူကဇွဲလျှော့ချလိုက်တာဘုန်းကြီးတွေတော့မှမရတာတရားဆိုတာလွယ်တာမှပုတ်တာဟောတကယ်တမ်းကတော့ဘုန်းကြီးဖြစ်ဖြစ်လူဖြစ်ဖြစ်မကြင့်ကတော့ဘယ်သူမှမရကြင့်မှာပဲရမှာတရားဆိုတာတော့ ကိုကျင့်ကိုသိတာပဲဒါကြောင့်မို့ဒီယုတ်တရားနန္တရားတွေယုတ်ဓမ္မနန္ဓမ္မတွေဆိုတာလူတာမန်နတ်တာမန်တို့မမြင်နိုင်တဲ့တရားတွေရသော်ဘုရားအဲ့လိုဟောတာလူတာမန်နတ်တာမန်တွေမမြင်ဘူးတဲ့ဒီယုတ်နန္ဓမ္မသင်္ခါရတရားတွေရဲ့ဖြစ်ချင်းပြက်ချင်းစောစောပြောသလိုလမ်းကြောတစ်ချောင်းထောင်စัจ java လာတိုက်တစ်သောင်းလောက်မိလင်းအောင်လုံနိုင်ပါတယ်ဆိုတော့ဗြမာကြီးကအခုပြောသလိုယုံနံကိုကိုယ့်ကိုမြင်လားဆိုမမြင်ဘူးဘုရားရှင်ဟောပြီးတော့ဉာဏ်နဲ့ဉာဏ်မျက်လုံးတက်ပေးမှသာမြင်တာ ဒီတိုင်းကိုယ့်အကိုကြောင့်မသိနိုင်ဘူးနော်ဒါကြောင့်မို့သီလအားဖြင့်တမာတိအားဖြင့်ပညာအားဖြင့်အဲ့ဒီလိုတခါတည်းရှုရဲရှုရဲရှုရဲရှုရဲနဲ့ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာအော်ရုပ်တရားလည်းငါကိုမဟုတ်ဘာလားငါ့ဥစ္စာမဟုတ်ဘာလားငါမဟုတ်ဘာလားဒီတိတတ်တဲ့နန္တရားတွေကလည်းငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားဒီယုတ်ဓမ္မနန္ဓမတွေဟာဖြစ်ပြီးတော့ပြတ်နေတဲ့အနိစ္စရဲ့သဘောဆင်းရဲတဲ့ဒုက္ခရဲ့သဘောအစိုးမရတဲ့အနတ္တသဘောဆိုတဲ့ ဒီတရားတွေပဲရှိနေတာပဲငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးငါကိုငါဟာငါဥစ္စာဆိုတာမရှိဘူးလို့ခန္ဓာကြီးရဲ့အပေါ်မှာမြင်နိုင်ကြတိုင်းနားနိုင်စားတိုင်းရှုလိုက်တဲ့အခါမှာအာယုံ6ပါးတရား6ပေါက်ကအကုန်လုံးပြိဿသမုပ္ပါဆက်ရပြတ်ပြီးတော့အကြောင်းကျိုးတွေသိမြင်ပြီးတော့သောတာပန်ကြီးဖြစ်ပြီးသဂရာဂံဖြစ်ပြီးအနာဂံဖြစ်ပြီးယဟနာဖြစ်ပြီးနိဗ္ဗာန်ချမ်းသာကိုခံစားရပြီဆိုတဲ့ငါဖျားသာသနာတော်က သီလသမာဓိပညာမက်ဖို့နိဗ္ဗာန်ဆိုပြီးတော့အစဉ်အတိုင်းနစ်နစ်နစ်နေပြီးတော့သွားတာတဲ့အဲ့ဒါအံပွဲရှစ်ဖြာထဲမှာတမျိုးပါပဲတဲ့သာသနာရဲ့အံပွဲเนาะအစဉ်နဝံကန်းကိုမလွန်တဲ့သမုဒ္ဒရာထဲမှာရေတွေဘလောက်ပဲများလို့နေနေကန်းကိုမလွန်ဘူးတဲ့เนาะ မိုးတွေပဲဘလောက်ရွာရွာပြည့်ရှံသွားပြီးကမ်းလွန်နေဆိုတာ မရှိဘူးတဲ့သူ့တဘာဝဒီတိုင်းပဲကမ်းကိုမလွန်တယ်လို့ငါဖရာသာသနာတော်မှာလဲမြင့်မြတ်တဲ့သူတော်စင်ဖြစ်တဲ့ငါဖရာအဆုံးအမကိုသေသေးချာချာလိုက်နာတဲ့ကြင်ကြံတဲ့ယဟန်တော်တွေသည်ဝိနိဒီဟုသောကံကိုဘယ်တော့မှမလွန်ဘူးတဲ့ဟောတာအယံကိုအရေးကြီးတယ်နော်ဦးဇင်းတို့ဒကာဒကမတွေသာသနာမှာ ယဟန်တပါးဟာနော်သူတော်ကောင်းစိတ်ဓာတ်တကယ်ရှိရင်နောက်ပြီးတော့တကယ်ကိုငါကြင့်မယ်ဆိုရင်ကတော့ဝင်းနီးဆိုတဲ့ဘုရားပြည့်ညတ်တော်မူတဲ့တိတ်ခါဖို့ဆိုတဲ့ကံကိုအဲ့ဒီသူတော်စင်ယဟန်တီမလွန်ကျူအောင်ကျူးလွန်ပြီးတော့မလုပ်ဘူးတဲ့အဲ့တော့တကယ်အဆုံးအမကိုမခံယူနိုင်သေးတဲ့တရားအားနည်းတဲ့ပုဂ္ဂိုလ်တွေကလှုပ်လိုက်မယ်နော် တရာအားနဲ့ရင်တော့အာဟိုအကြောင်းပြတယ်ဒီအကြောင်းပြတယ်ဝိနည်းကိုချွတ်ဖြောက်တာလုပ်မယ်တကက်တရာအားကောင်းတဲ့ပုံကိုယ်တွေကတော့ဘလို့မှမလုပ်နောက်ပြီးတော့ဦးဇင်းတို့သောတာပန်ပုံကိုယ်ကြီးတွေတဂရာကံပုံကိုယ်ကြီးတွေအနာကံပုံကိုယ်ကြီးတွေယဟန္တာပုံကိုယ်ကြီးတွေဒီဖယားပြညတ်တော်မူတဲ့ဝိနည်းကိုအသက်နဲ့တာလဲမယ်သိလျက်နဲ့သူတို့ဘယ်တော့မှမလုပ်ဦးဇင်းတို့တဟတယတိခါဘုတ်တို့ ဒါမျိုးလေးတွေကနည်းနည်းဖြစ်တတ်တယ်တဲ့ဥမာအိမ်မှာအိတ်ရင်းနဲ့မျိုးသမီးတွေရှိတဲ့အိမ်မှာမိုးလင်းအောင်အိပ်မိသွားတတ်တာမျိုးတို့တမိုးတဲ့တရံထဲမှာမျိုးသမီးရှိတဲ့အိမ်တွေမှာရဟန်းတော်တွေဟာတမိုးတရံထဲမှာသူကဒီအာယုံတက်တိတိုင်အောင်သူကအဲ့ဒါမျိုးမအိပ်ရအောင်အဲ့ဒီဟာရမျိုးတွေရှိတယ်အဲ့ဒီလိုတခါတည်းဒီသာတေရသိခါဖို့ဆိုတဲ့ဟာမျိုးတွေတခါတလေမှာ အမှတ်တမဲ့လွန်လွန်သွားတာမျိုးတို့တခါတလေမှာဝတ္ထုငွေကြေးကိုအမှတ်တမဲ့ကင်မိတာမျိုးဟာသိလျက်နဲ့ဒါဖရာပညာထားမှသိရတဲ့နဲ့ဒါကြီးကိုတခါတည်းကင်တွယ်ပြီးတော့သုံးဆွဲနေတယ်ဆိုရင်တော့အဲ့ဒါအရိယာမဟုတ်ဘူးအဲ့ဒါအရိယာမဟုတ်ဘူးเนาะဦးဇင်းတခါကြီးတယောက်ကသူတို့ကသူတို့ဆရာသမားတယောက်ကိုအရိယာလို့သူတို့ကသတ်မှတ်ထားတော့ဦးဇင်းကိုသူကရှောက်တယ်တပည့်တော်တို့ကတော့ ရဟန္တာလို့ထင်တာပဲဖရာတဲ့ခက်နေပြီဖရာလက်ထက်ကတခါတယောက်ပြောသလိုအရှင်ဖရာတပည့်တော်ကရဟန္တာမကိုလှူကျင်တာဖရာတဲ့ဟာ तू ကနော်ဒါမပုတ်ကိုဆိုမလှူကျင်ဘူးတပည့်တော်ရဟန္တာမကိုလှူကျင်တာဆိုတော့မြတ်စွာဘုရားပြောတယ်ဒကာကြီးခမအိမ်မှာနေတဲ့လူကယဟနာဘလို့လို့သိပါလေတဲ့နော်ဟိုကဒကာတဲ့ငါယဟနာလို့လိုက်ပြောနေမှာမဟုတ်ဘူးနဲ့ယဟနာဘလို့လို့သိပါလေနော် အဲ့တော့မသိနိုင်ဘူးဒကာကြီးအခုလဲဒကာကြီးတို့ကဟိုကယဟန္တာပါဟိုကသောတာပန်ပါဟိုကသဂရဂံပါဟိုကအနာဂံပါဆိုဒကာကြီးတို့ကအဲ့ဒီဟာဒီအကုန်လုံးလိုက်ယုံနေလို့မရဘူးဥဒ္ဒနောသာသနာမှာဥစဉ်ကတော့ဒကာကြီးပေရာနှစ်ချောင်းပေးမယ်အဲ့ဒါကိုကကိုတိုင်းတာဥစဉ်ဘဝမှာလည်းအဲ့တိုင်းပဲဥစဉ်တိုင်းတာနေတာပဲဥစဉ်ဘသူလာပြောပြောဥစဉ်ကအဲအခုပြောဆိုလိုပဲဥစဉ် တိုင်းတာတဲ့အရာနဲ့တိုင်းတာမှာပဲဥဒ္ဒနစာရီတင်ထားတယ်အဲ့တော့ဒုတိယသံဃာယတနာတင်တဲ့အချိန်ကဒကာကြီးဘာကြောင့်တင်ရလဲသိလားလို့ရသော်ဘုရားပြိဋိဘံပြုတ်ပြီးတော့နှစ်ပေါင်း100အခုဝေသာလီပြီအဲ့ဒီမှာယဟန်တော်တွေဘာလုပ်ကြလဲဆိုတော့ဒကာဒကမတွေဥပုပ်လာဆောင်ပြီဆိုရင်ဥပုပ်ဆောင်တဲ့ဒကာဒကမတွေရဲ့ အဲ့ဒီမှာတရားဟောပြောပြီးတော့ခွက်ထဲမှာထည့်ပြီးတော့ငွေတွေအလှခံရတယ်ငွေတွေအလှခံပြီးတော့ညနေခင်းကျတော့ဒကာတော်မတွေပြန်ပြီဆိုတော့ကဲကိုရောတရားရတယ်ရော့ကိုရောကတရားအာဝေဘုံနေချ သုံးညဆွဲကြသူအဲ့လိုနဲ့နေနေတဲ့မြို့မှာယဟန္တာမထေမြတ်ကြီးတစ်ပါးရောက်သွားတာအဲ့ဒီယဟန္တာမထေကြီးက ရောက်သွားတော့ ကြည်မထေမြတ်ကြီးကတတ်တော်120ရှိပြီအဲ့ဒီယဟန္တာမထေကြီးကပရိနိဗ္ဗာန်မြတ်စွာဘုရားပရိနိဗ္ဗာန်ပြုတာနှစ်ပေါင်း100ပဲရှိသေးတာဆိုတော့နှစ်ပေါင်း20လောက်မြတ်စွာဘုရားကိုသူကတတ်တော်တင်ရှားဖူးတွေ့ခွင့်ရလိုက်တဲ့ပုံကိုဆိုတော့အဲ့တော့ကြိတ်နေတာယဟန်တော်တွေငွေတွေခွဲကြသုံးညအဲပြီးသားတော့သူ့လည်းဝေပုံကြလာပြီးတယ်အရှင်ဘုရားဒါအရှင်ဘုရားအတွက်ပေးရ အဲ့နဲ့ရှင်ဘုရားတို့ငွေကိုအဲ့ဒီလို ကိုတိုင်ကင်တွယ်ပြီးတော့အဲ့ဒါမျိုးသုံးဆွဲခြင်းသည်လုံးဝမမအပ်ဆပ်ပါဗျာကပ္ပိယကာရကနဲ့သေသေးချာချာအအဆတ်ဆတ်အရှင်ဘုရားတို့လောက်ရပါလိမ့်မယ်ဒါသည် မအပ်ပါဘူးဗျာဟာကိုတော့ဘာပြောတာလဲကိုတော့ဒကာဒကမရဲ့သရာတရားကိုတော့တော့ဖြက်စီးတဲ့ပုံကိုပဲအဲ့တော့ဦးဇင်းတော်ယဟန်တော်ဒီမှာ ဖရာတရားတန်ခါကြည်ညိုနေတဲ့တရားတော်မှတက်ရောက်ကိုကိုကြောင့်သာသနာမကြည်ညိုတော့ဘူးဆိုရင်အဲ့ဒီယဟန်ဒီတောင်းပန်ရတယ်။အော်တရားတော်မှတို့သာသနာပြန်ပြီးတော့ကြည်ညိုကြထောက်ပံ့ကြကုသိုလ်ပြန်လုပ်ပါ။ဘုန်းကြီးကြောင့်ဦးစင်းကြောင့်သာသနာကနေပြီးဆုတ်ယုတ်သွားတာမဖြစ်ပါစေနဲ့ဆိုပြီးတော့သူကအဲ့လိုတောင်းပန်ရယူရှိတယ်။အဲ့ဒါနဲ့ကိုရောတရားတော်မှတွေဒီကိုရောသွားတောင်းပန်ရမယ်။ ဟာမှန်ပါဗျာဒီတော့တောင်းမှဆိုတောင်းမှမှမယ်ဖေကဲသွားယူတဲ့လိုက်သွားဦးဇင်းတစ်ပါးနောက်ကနေတောင်းမှမလားမတောင်းမှလားလိုက်ပြီးတော့မှတ်ခဲ့ဆိုတော့ဟိုရောက်တော့ကြည့်လေအရွယ်အသက်တော့120တခါတဲ့ရထဲရွာတဲ့သွားပြီးတော့ဟိုကဒကာဒကမတွေအရှင်ဘုရားဘာကြောင့်ကြွလာဒကာဒကမတို့တောင်းမှန်ခြင်းလို့ပါ တောင်းပန်ခြင်းလို့ပါအရှင်ဘုရားဘာတွေများတောင်းပန်စရာရှိလို့တော့အရှင်ဘုရားကဲကဲကဲအလုံးစုကြပါအောင်စုကြပါအောင်တောင်းပန်စရာကဒီလိုပါဒကာဒကမတို့ဒီနေ့ဥပုပ်လာစောင့်ကြတယ်လေဥပုပ်စောင့်ပြီးတော့အဲ့ဒီမှာလာတော့အခါကျတော့ဝတ္ထုငွေတွေလှူကြတယ်မဟုတ်လားအဲ့ဒီဝတ္ထုငွေတွေလှူတာလှူပါတယ်ဖေရအဲ့ဒီငွေတွေကိုအခုယဟန်တော်တွေက အကုန်လုံးခွဲဝေပြီးတော့ကိုယ်တိုင်ကြိုက်တွယ်သုံးဆွဲခြင်းကိုပြုကြပါတယ်ကပိယဂါရကနဲ့အအဆတ်ဆတ်အဲ့ဒါမျိုးလောက်တာမဟုတ်ဘူးကိုယ်တိုင်ကြိုက်တွယ်ပြီးတော့သုံးဆွဲနေကြတာလောက်သည့်အတွက်ဘုန်းကြီးကအဲ့ဒါကိုမအဆတ်ဘူးလို့ပြောတာအဲ့ဒါကိုဘုန်းကြီးကိုမှားပါတယ်ဆိုပြီးတော့ဒကာဒကမကိုတောင်းပန်ခိုင်းလို့လာပြီးတော့တောင်းပန်ရတာပါဆိုတာဟာအရှင်ဘုရားအဲ့ဒါတကယ်အဆတ်သလားမအဆတ်ဘူးလားအရှင်ဘုရား တပည့်တော်တို့ကိုအရှင်ဘုရားပြန်ရှင်းပြပါအဲ့လိုပြောတဲ့အခါကျတော့မြတ်စွာဘုရားဟာတဲ့ဟောဒီဝတ္ထုငွေကြေးကိုသာကင်တွယ်ခွင့်သုံးဆွဲခွင့်အဆက်တယ်လို့ပြောရင် ကာမဂုဏ်၅ပါးလုံးကိုလည်းအဆက်တယ်လို့ဘုရားဟောမှာပါယန္နာမတိပြောတဲ့စကားနော်ဒီဝတ္ထုငွေတစ်ခုကိုအဆက်တယ်လို့ပြောရင် ကာမဂုဏ်၅ပါးကိုလုံးကိုလည်းအဆက်တယ်လို့ပြောမှာပဲလာမာတဲ့အညစ်အကြေး၅မျိုးရှိတယ်စီနင်းတို့မြူတိန်သူရိန်မိခိုးအဲ့ဒီအညစ်အကြေးတွေမြူတွေဆိုင်နေအဲ့လဘလို့မှမထွန်းတော့ပါနိုင်ဘူးတိန်တွေဖုံးနေအဲ့လမသားနိုင်ဘူးမိခိုးတွေအုပ်နေအဲ့လမသားနိုင်အသူရိန်ဖန်းတိုင်းအဲ့လမသားနိုင်ဘူးအဲ့ဒီမိခိုးမြူတိန်သူရိန်မိခိုးဆိုတဲ့ အဲဒီအညစ်အကြေးတွေရှိရင်အဲ့ဒီလာကြီးဟာ ဖုံးလင်းတောက်ပါခြင်းမရှိခဲ့တကက်တော့ယဟန်ဟာလည်းအဲ့ဒီငွေကြေးတွေအမျိုးသမီးကိစ္စတွေအဲ့ဓာတွေရှုပ်လာပြီးဖြစ်လာပြီးဆိုရင်အဲ့ဒီယဟန်ရဲ့သီလသည်လုံးဝမစင်ကြတော့ဘူးတဲ့အဲ့ဒါကြောင့်မို့ဒီငွေကြေးဟာတကယ်တမ်းတော့ကိုယ်တိုင်ကင်တွယ်သုံးဆွဲခြင်းမဟုတ်ဘူးဘယ်လိုလုပ်ရမလဲ ကပ္ပိယကာတကနဲ့သေချာထိမ့်သိမ့်ပြီးတော့သာသနာပြုလုပ်ငန်းတွေလုပ်မယ်ဆိုရင်တော့သူကတော့အပ်တယ်အဲ့ဒါမျိုးကြတော့ကပ္ပိယကာတကနဲ့သေချာစီမံအဲ့ဒါမျိုးတွေပြင်ဆင်ရင်တော့ရတယ်အဲ့လိုမှမဟုတ်ဘဲနဲ့ဒီတိုင်းချထားတဲ့ငွေနဲ့ဖျားတဲခြင်းကြောင်းဆောက်ခြင်းအကုန်လုံးလိုက်ပြီးဟဲ့ဆိုတာနဲ့အဲ့ဒီကြောင်းတွေဟာမအမဆက်တွေဖြစ်သွားအဲ့ဖျားတွေဟာမအမဆက်တွေဖြစ်လို့အရင်တော့ကအဲဆရာတော်ကြီးတစ်ပါးဆုံးမကိုရင်လေးဘောလုံးကံပွဲကြည့်တာ ဟာကိုရင်လေးကဟိုမှာဘောလုံးကံပွဲကြည့်နေတာဆိုတော့မင်းတို့သာသနာပိုင်ဖះတဲသလောက်တော့အကုသို့မကြည့်ပါဘူးလို့ပြောတာမင်းတို့သာသနာပိုင်ဖះတဲတာကဘာလို့ကိုယ်တိုင်ငွေကြိုက်ပြီးတဲလို့ဟိုကဆရာတော်ရပြောတာကိုယ်တိုင်ငွေကြိုက်တဲတော့မင်းတို့သာသနာပိုင်ဆရာတော်ဖះတဲသလောက်အကုသို့မကြည့်ပါဘူးကွာတဲ့ကိုရင်လေးဘောလုံးကံတာနဲ့ပွဲခိုးကြည့်တာတော့တဲ့အဲ့လိုဆုံးမဘူးတဲ့เนาะဒါတကယ်အဆုံးမတွေเนาะဘုရားသာသနာတော်တွင်မှာအဲ့ဒီကြတော့မှအဲ့ဒါ ဒကာဒကမတွေဟာတပည့်တော်ကိုတော်တွေကဒါတပည့်တော်တို့ဖြက်စီးနေတာပဲဒီဟာတွေကိုသူတို့ဒလိုလုပ်နေတယ်ဖျားဆိုပြီးတော့ပြောကြတော့အဲ့ဒါအရှင်ဘုရားကိုကြည်ညိုပါတယ်ဗျာတပည့်တော်မသိလို့ပါဆိုပြီးဖြစ်တဲ့အခါကျတော့ကြောင်းပြန်ရောက်တော့ဟေ့ကိုတော်ကြီးတောင်းပန်ခဲ့လားတောင်းပန်လို့သူ့ပဲကြည်ညိုကုန်ပြီကိုတော်တို့မကြည်ညိုတော့ဘူးဆိုတော့ဒုံးနဲ့ဝိုင်းရိုက်ကွာဆိုပြီးတော့လှုပ်လို့အဲ့ဒီမှာအရှင်သောနာအာဒီယဟန္တာမထေမြတ်ကြီး အရှင်သောနာလို့ထင်လိုက်တာပဲဥစဉ်နဲ့နာမည်မှမှားရင်တော့မှားပြီပါနော်အဲ့ဒီမထေမြတ်ကြီးတခါတဲ့ကောင်းငင်ကနေဇံပိန်ရင်နဲ့ပြန်ကြွသွားပြီးတော့ကျန်တဲ့မထေမြတ်ကြီးတွေအဲ့ဒါနဲ့တိုင်ပင်ပြီးတော့ဒုတိယသံဃာယတနာတင်ဖို့လုပ်ခဲ့ရအဲ့ဒီတော့ကဒီဒီယဟန်တော်တွေရဲ့ချိုးဖောက်နေတာတွေကဘာလဲဆိုတော့ဆွန်းစားတယ်တဲ့စားရင်စားရင်နဲ့မွန်းကလွဲသွားတယ်စားနေတဲ့သူဆက်စားအဲသူက ဘလောက်စားစား तू ကຢာသေးတယ် तू က तू က तू ကအမျိုးမျိုး तू ကလိုချင်တာဆွဲယူထားတာမြတ်စွာဘုရားဟောထားတော့ဘောဓနာမတ္တညုတာ အစာအစာလေးတွေအတိုင်းရှိလေးနဲ့စားနော်ဒီခန္ဓာကိုမျှတရုံပဲသူတို့ကတော့မဟုတ်ဘူးဒီမှာစားနေရင်နဲ့ဇိမ်ခံစားနေနဲ့ကြာလို့မွန်းလွဲသွားရင်တောင်မှဓမ္မစားနေစေဆိုရင်ဆက်သွားလို့ရသေးတယ်အဲ့တော့ဝိကာလဘောဓနာတိတ်ခါဗုဒ္ဓီအဲ့ဓာတွေချိုးတယ်နော်အခုပြောတဲ့ဒီ လိုငွေကြေးကိုက်မှုတွေဆိုတဲ့ဒီဟာတွေကိုလုပ်တယ်အဲ့တော့ဥစဉ်ကတော့ဥစဉ်လျှောက်တဲ့ဒကာကြီးဒကာကြီးတော်ကိုကိုွယ်တဲ့ဆရာတော်တမတော်ဒီတရားထုတ်နေတဲ့ယဟန္တာလို့ကိုကကို ထင်ထင်မထင်ထင်နေအဲ့ဒါတော့ခမရတို့ကန္တာပါလို့နော်ဟိုကလည်းပြောပြောမပြောပြောအဲ့ဒါသူတို့ကန္တာအဲ့တော့ဒကာကြီးတို့တတွေအနေနဲ့ကဖျားပေးထားတဲ့ပေဒံတွေရှိပါတယ်ဟောဒီ မြတ်စွာဘုရားရဲ့တပည့်သားတန်ခါအစစ်အမှန်သည်ဝီနီးနဲ့အသက်နဲ့တွေ့ရင်အသက်ကိုပဲပေးပါတယ်ဝီနီးကို မချိုးဖောက်ပါဘူးသမုဒ္ဒရာဟာကန်းကိုမလွန်တကက်သို့ သမုဒ္ဒရာရေသည်ကန်းကိုမလွန်တကက်သို့ဗုဒ္ဓရဲ့သားတော်အစစ်ဖြစ်သွားပြီသောတာပန်တဂရာကအနာဂံယဟန္တာလို့ဖြစ်သွားပြီဟဲ့ဆိုတဲ့ပုံကိုယ်ဒီဒီလို ဝင်နီးတော်ကြီးတွေချိုးကြခြင်းဖောက်ကြခြင်းနော်နေလွယ်ညသာစားခြင်းဝတ္ထုငွေကင်ခြင်းတွေကတော့ရှိမှာမဟုတ်ပါဘူးအရာတွေကို ဝင်နီးနဲ့ပေဒံနဲ့ကိုယ့်ကိုတိုင်းတာကြည့်ပါဘသူဟုတ်ကြီးမဟုတ်ကြီးဦးဇင်းတို့လည်းမပြောနိုင်ဘူးပြောလည်းမပြောလို့ဘူးကိုယ့်ဟာကိုတိုင်းတာကြည့်ကိုယ့်ဟာကိုတိုင်းတာအဲ့ဒါမျိုးမှသိမှာခင်ဗျားတို့ဟာဟိုကအာတော့ဟိုလို့ဆိုရဟနာလို့ အာဒီဟာဆိုကိုကအိမ်နေတာလေကိုကယဟနာဟုတ်လားမသိမဟုတ်လားမသိစက်တာလည်းရှိမယ်တူတာလည်းရှိမယ်လေဟုတ်တယ်မို့လားနော်အမျိုးမျိုးရှိနေတဲ့လောကကြီးထဲမှာလိန်လို့အကောင်းဆုံးကတရားနဲ့ကလိန်လို့အကောင်းဆုံးဟာမြတ်စွာဘုရားတရားဆိုတာနဲ့ကိုကယုံပြီးသားလေအဲယုံပြီးတော့အဲ့ဒီဟာကိုအယုံသွင်းပြီးတော့တခါတည်းကိုယ့်ဘော်ကိုလိန်ပတ်ပြီးလှုပ်သွားတာဒါကြောင့်မို့တရားနဲ့လိန်ဟာလိန်နာဟာလောကမှာလိန်ရတာကအလွယ်ဆုံးဖြစ်နေတာဦးဇင်းတို့နိုင်ငံဦးဇင်းတို့ ဘာသာဥစဉ်တို့သာသနာတွေမှာเนาะခေဆန်ဆန်လည်းဒါအဲတော်တော်များများတော့အမျိုးသမီးတွေဒါခံရတယ်ဘာလို့လဲဆိုတော့တရားအထုတ်တာလည်းအမျိုးသမီးများတာကိုများတဲ့အခါကျတော့သူတို့ကအများဆုံးခံရမှာပေါ့အလိန်ကဟုတ်တယ်မို့လားเนาะအဲ့ဒါမျိုးတွေနဲ့မြောင်များစွာအလိန်တွေခံရတယ်အညာတွေခံရတယ်အဲ့ဒါကြောင့်မို့သူများကမက်ဖို့ပြောယုံနဲ့လည်းမယုံနဲ့ကိုကို၌ကလည်းဟိုမက်ဖို့ဒီမွဲဖို့လို့သွားမထင်နဲ့သေးသေးချာချာတန်ခါကုံအယုံပြုပြီးတော့ အော်ဒီဟန်တော်တွေဟာဝိနည်းတွေနဲ့အညီနေကြရဲ့လားဝိနည်းတော်နဲ့အညီနေကြတဲ့ယဟန်တော်တွေတန်ဃာတော်တွေကိုဒါကိုကတဲတဲချာချာအလင်းမြတ်ထားပြီးတော့ဟာဟိုကဟိုယဟန်တာတဲ့သူများယဟန်တာပြောလို့ငါယဟန်တာတဲ့အဲ့လိုတွေနဲ့လှုပ်ပြီးတော့ဟန်နေဆောင်ပြီးတော့လှုပ်သွားကြပြီးနောင်ကြမှာတချို့တလေအိတ်သွန်းဖာမောက်အကုန်ပြစ်လှူနောက်ဆုံးကြတော့ဟိုကမဟုတ်ဘူးလဲကြားရောထိုင်းကိုတဲ့လူကငိုဒါတွေလဲခက်ဆက်ဆက်မှာဦးဇင်းတို့မြောင်များစွာတွေ့ခဲ့ရတယ် ဒကမတယောက်ဆိုရွှေအိုးကြီးတွေတောင်မှထုတ်လှူထားရတဲ့သူဘုန်းကြီးကနံပါတ်တွေပြတ်သွားတဲ့အခါကျငိုရှာတယ်တဲ့ဒါအဲ့ရဒကာကြီးတယောက်ကဥစဉ်လျှောက်လို့နော်ဒကမတယောက်ဆိုလဲအဲ့လိုပဲသူဘုန်းကြီးကိုကြီးညိုလို့ဆိုပြီးတော့အပြိုကြီးတဲ့တပည့်တော်အတော်ကအိမ်ကြီးပါချွတ်ပြီးလှူတာဖေဟာတဲ့အဲ့ဒါချွတ်လှူလိုက်ပြီးဟိုဘုန်းကြီးကတခါတည်းအဲ့ဒီကျောင်းပေါ်မှာအမျိုးသမီးတယောက်ခေါ်တင်ပြီးထားတော့ငိုလိုက်တာဖေဟာတဲ့ဒါလောကကြီးမှာ တွေ့ရတဲ့အရာတွေပြောတာနော်ဝိနိတိဟူသော ပေဒံနဲ့ဖះဟောတွေနဲ့တိုင်းတာပြီးမှယုံပါတိုင်းတာပြီးမှလက်ခံပါဒါဒုတိယအချက်ကံကို မလွန်ဘူးတဲ့เนาะအဲ့ဒါကြောင့်မို့ဒုတိယသံဃာယတနာမှာယဟန်တော်တွေအဲ့ဒီငွေကိုင်းမှုဝိကာလဘောဓနာအစရှိတဲ့ဒီတိတ်ခါဘုတ်တွေကျူးလွန်မှုကြောင့်ဒုတိယသံဃာယတနာကြီးတွေတင်ခဲ့ရတယ်เนาะဒါကြောင့်မို့ကံကို မလွန်ဘူးဆိုတာမြတ်စွာဘုရားရဲ့တပည့်သံဃာဥထုဇဉ် ယဟန်ဒီကျွလွန်နိုင်တယ်ဒုတ်တိလာယဟန်ဒီကျွလွန်နိုင်တယ်အယံကိုပျက်စီးသွားတဲ့ပုံကိုယ်တွေဒါပေမဲ့အခုပြောသလိုဖရာသားတော်စစ်စစ်ပုံကိုယ်တွေအသက်နဲ့တာလဲတယ်ဥပမာဆိုလို့ရှိရင်အရှင်တာတိပုတ်တော်တခါလေနာယောဂါဖြစ်တယ်ရှင်မောက္ကလန်ကအရှင်ဘုရားဘလို့နေတော့တပိတော့လေနာယောဂါထနေတာအရှင်ဘုရားအရင်တော့ကဘာလေးနဲ့မြန်ပျောက်ဖို့တော့ဖေ။အော်ငယ်တုန်းကဖြစ်တုန်းကတော့မေတော်ကြီးကအဲ့ဒီမှာနို့ဓမင်းလေးတွေ အဲ့ဒါမျိုးလေးတွေချက်ပြီးတော့ကျွေးရင်လည်းအဲ့ဒါလေးစားရင်လည်းပျောက်ကူးတယ်အာရှင်ဘုရားဘုံကံရှိရင်ရမှာပေါ့ဗျာနောက်ရကြရှင်မောကလန်ကတပိတ်ပိုက်ပြီးတော့စွန့်ငံကြွစွန့်ငံကြွလို့အိမ်ကတခါတည်းဆိုက်ဆိုင်မြိုင်မြိုင်အဲ့ဒီတခါတည်းနှိုစွမ်းကိုချက်ပြီးတော့လှူတာတပိတ်ပွေ့ပြီးပြန်ကြွမယ်လို့တော့အရှင်ဘုရား မကြွပါနဲ့ဖေဒီမှာဖုံးပေးပါဖေ ဟုတ်ဘူးရှင်သာရိပုတ္တရာမထေရမြတ်ကြီးကိုကတ်ချင်လို့ပါမဟုတ်ပါဘူးဗျာရှင်မြတ်ဖုံးပေးပြီးဒီတော့ထပ်လှူအောင်မယ်ဗျာအဲ့ဒါနဲ့ဖုံးပေးပြီးတော့မှအဲ့ဒါနဲ့မထေရမြတ်ကြီးသပိတ်ထဲထည့်ပြီးထပ်လှူလိုက်တာဟိုရောက်တဲ့အခါကျတော့အရှင်သာရိပုတ္တရာကိုကဲငါရှင်ဘုံကံကြည့်လိုက်တာငါရှင်တောင်းတတဲ့အတိုင်းပဲဟောဒီမှာရတယ်အဲရတယ်ဆိုတဲ့အခါကျတော့အဲ့ဒီမှာနေဟိုကဆင်ញင်ကြည့်လိုက်တာ ညကငါတို့ပြောတာကိုချက်ချင်းကြီးဒါရတယ်ဆိုတော့တာမန်တော့မဖြစ်နိုင်ဘယ်အကြောင်းကြောင့်လဲဆိုတော့ဘယ်ဟုတ်မလဲနတ်ကသွားပြီးအိမ်မပစ်ပြီးချက်ခိုင်းတာလားနတ်ကဒီမထေနှစ်ပါးစကားပြောတာကိုကြားပြီးတော့အော်ကျင်တိုင်းပုဒ္ဓမထေမြတ်ကြီးဒုက္ခဖြစ်နေတယ်ဆိုပြီးအိမ်မပစ်ပြီးနတ်ကသွားချက်ခိုင်းတာဓမ္မိယလတ်တာမဟုတ်တော့ဘူးတဲ့နတ်ကသွားဖျားရောက်တာလေဒါဒီဟာရအောင်လို့နတ်ကသွားလှုပ်ထားတာနော်သူ့ရဲ့ ဒကာဒကမရဲ့စေတနာနဲ့ပေါ်လာတာမဟုတ်တော့ဘူးဒီဟာကြီးကဖြားရောက်မှုကြောင့်ဒါကြီးကရထားတဲ့အရာကြီးဆိုတော့အရှင်ဘုရားတဲ့အဲ့ဒါကြီးကိုသွားပြီးဟိုမြေကြီးပေါ်သွားတွန်လိုက်တော့ဘုရားပြီးတော့မဖုံးပေးတော့ဘူးနော်တပည့်တော်မဖုံးပေးတော့ဘူးတဲ့မြေကြီးပေါ်တွန်လိုက်တော့ဆာလွန်းလို့ဟာဒီဥတွေဟာသူ့အတူထွက်ရှားစားရင်စားပဲစီတော့လုံးဝမမဖုံးပေးတော့ဒါမြတ်စွာဘုရားရဲ့ တပည့်ဖြစ်တဲ့အရိယာတန်ဃာတွေရဲ့စိတ်ထားနှလုံးသားနှလုံးသွင်းဒါကြောင့်မို့မြတ်စွာဘုရားကဝိနိဒိဟုသောကံကိုတပည့်သားတာဝကအစစ်မှန်တွေဟာမလွန်ကျူးကြတော့ပါဘူးလို့အဲ့လိုဟောတာနော်အဲ့လိုဟောတာအကြောင်းမို့နံပါတ်1မြတ်ပြောစရာတွေကလည်းများတယ်နော်အဲ့တော့ဒီလောက်ဆိုတော်ပါရပါအစင်နဝကန်းကိုမလွန်တဲ့နော်အစင်နဝကန်းကိုမလွန် ယွန်ပွဲဆယ်ပြစ်တယ်သမုဒ္ဒရာကြီးထဲမှာခွဲသေးကောင်နွားသေးကောင်အပုပ်တွေမရှိသလိုပဲဖြစ်ပဲတဲ့ငါဖះသာသနာတော်မှာလဲဒုတ်သီလနော်ကိုကျင့်သီလပျက်စီးနေတယ်ရုပ်မာတဲ့အကျင့်ရှိတယ်နော်ကောက်ကွေတယ်မတရားသဖြင့်နော်လူတွေအပေါ်ကနေမှအမျိုးမျိုးလှူခမ်းခြင်းကောက်ခြင်းကွေခြင်းလိန်ခြင်းညာခြင်းပုတ်ပွနေတဲ့ အဲကိုချင်းသီလတွေကိုကတရားကိုတကယ်ရမထားပါပဲနဲ့တရားရတယ်လို့ဟန်ဆောင်ပြီးတော့လူတွေထင်ကြီးအောင်ပြောတယ်ကိုကတရားကိုအာမထုတ်ပါပဲနဲ့တရားအာထုတ်တယ်လို့လူထင်ကြီးအောင်ပြောတယ်အဲ့ဒီလိုလူထင်ကြီးအောင်ပြောကြဆိုကြလောက်ကြပြီးတော့လက်လာပါတွေရအောင်လောက်ကြတဲ့ပုံကိုယ်တွေနော်အပုတ်အပွားအဲ့ဒီဟာမျိုးကိုသာသနာမှာအပုတ်လို့ခေါ်တာ အဲ့ဒီလိုအပုပ်အပွားမျိုးကိုပင်လယ်သမုဒ္ဒရာထဲကြာကြာမထားသလိုဟောဒီသာသနာလည်းမထားဘူးအဲ့ဒါသူပေါ်လာပြီဆိုရင်တန်ခါဘောင်ကနေမှတန်ခါတွေဟာအကုန်လုံးဆွဲထုတ်တယ်သူ့ကိုတန်ခါဘောင်ကနေမှနှင်တယ်အကယ်၍မတိသေးရင်လည်းပဲဒီပုံကိုယ်ဒီလုံးဝမှတန်ခါနဲ့ဆက်ဆက်မှုမဖြစ်ဘူးတန်ခါနဲ့သူဟာအခုပြောသလိုပဲဥမာပါရာသီကကြာထားပြီသင်္ကန်းဝတ်ကြီးနဲ့ဘလောက်ပဲနေနေအဲ့သူကယဟန်မဟုတ်တော့ဘူး သင်္ကဝတ်ကြီးနဲ့ဥမာပါရတိက၄ပါးမေထောမှုပြုတယ်မေထောမှုပြုဘူးထားတဲ့ယဟန်သည် အကျင့်တထောင်တထောင်ပြန်ယဟန်ကရမ်းမဖြစ်ဘူးသူတစ်ပါးရဲ့ပစ္စည်းသူတစ်ပါးမပေးဘဲနဲ့သူတစ်ပါးပစ္စည်းကိုနိုင်ထက်စီးနဲ့လောက်တာတို့ခိုးတာတို့ဘလောနီးနဲ့လောက်ပြီးတော့ယူယူအဲ့ဒီတမတ်တမတ်တန်ထက်ပစ္စည်းကိုယူမိပြီဆိုရင်အဲ့ဒီယဟန်ဒီပါရတိကကြ လုံးဝမှနောက်တော့ဘယ်တော့မှယဟန်မဖြစ်တော့ဒီပုဂ္ဂိုလ်ဒီဇန်တရားတွေမတရားတွေဖို့တရားတွေကိုမှတကယ်မရပါပဲနဲ့အဲ့ဒါကိုတခါလူထင်ကြီးအောင်ငါတော့ဇန်ရတယ်မက်ရတယ်ဖို့ရတယ်ဆိုပြီးတော့အဲ့ဒါတွေနဲ့ပြောလိုက်ပြီးတော့စားတဲ့ယဟန်သွားပြီအဲ့ဒီယဟန်လည်းအဲ့ဒါပါရာဇိကပဲလုံးဝမှအကျိန်တစ်ထောင်တစ်သောင်းပြန်ပြီးတော့ယဟန်ခံလည်းယဟန်မဖြစ်တော့ဘယ်တော့မှအဲ့ဒါယဟန်မဖြစ်တော့ဘူးအဲ့ဒီပုဂ္ဂိုလ်နော် နောက်ပြီးတော့လူတတ်တဲ့ပုဂ္ဂိုလ်လူတတ်တာမှရောရောတတ်ရုံနဲ့မဟုတ်ဘူးအဲ့ဒီပရိသတ်တွေတားဆဲမျိုးပေးတာကသာတတ်တာပဲအဲ့ဒါမျိုးတစ်ခုခုလှုပ်လိုက်တဲ့ယဟန်ဒီပါရာသီကကြအဲ့ဒီ၄မျိုးကိုတစ်မျိုးမျိုးတာလှုပ်မိလိုက်တဲ့ယဟန်ဟာဒီသာသနာတော်တွင်မှာအဲ့ဒီပုဂ္ဂိုလ်ဒီနာမည်ပြတ်ချင်းဂုံတရင်ပြတ်ချင်းเนาะအဲ့ဒါတွေအကုန်ဖြစ်ပေါ်လာမှာပဲ ဦးဇင်းတို့သာသနာမှာဒီကြောင့်မို့ဟုတ်ရင်ကြော်ပုတ်ရင်ပေါ်ပဲဟုတ်တဲ့ပုဂ္ဂိုလ်ကတော့ဘလောက်တိုက်တိုက်တိုက်ရင်တိုက်ရင်အဲ့ပုဂ္ဂိုလ်မြင့်မြင့်သွားတာသူကနော်ဟိုရွှေကူမှာနေတဲ့ခြင်သေးကိုဝက်တွေကကြောက်လို့သွားပြီးတော့ရှော့နဲ့လူပြီးသွားပြီးတော့ဟိုမှာရွှေကူသွားပုတ်တာပုတ်ရင်ပုတ်ရင်အယောင်တောက်သွားသလိုပဲတဲ့သူများတွေကဝိုင်းတိုက်တိုက်တိုက်တိုက်တိုက်အဲ့မှန်တဲ့ပုဂ္ဂိုလ်ကတော့ဘေးကတိုက်လေသူ့ဂုံတွေကတက်လေတက်လေတဖြည်းဖြည်းချင်းသူကတက်သွားတာ အဲ့ဒီမဟုတ်မဟလောက်တဲ့ပုဂ္ဂိုလ်ကတော့ဘလောက်ပဲဖုံထားတာဘလောက်ပဲဖိထားတာမကြဘူးအဲ့ဒါသတင်းတွေမကောင်းသတင်းတွေအကုန်ထွက်တာပဲအကုန်ပုတ်ပုတ်တဲ့ပွားတဲ့အနံ့တွေအကုန်ထွက်တော့တာပဲအဲ့ဒီကြတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့တန်ခဘောင်ကအပယ်ခံရပြီတဲ့မက်ဖို့နိဗ္ဗာန်ဆိုတာဘလို့နီးနဲ့မှတော့ဝင်ရောက်လို့မရနိုင်တော့ဘူးအဲ့ဒီလိုများတာဇန်နေမက်တွေ မဟုတ်ကဟုတ်ကတွေပြောအဲ့ဒီလိုတွေနဲ့လက်လာပါတွေရအောင်လုပ်ရင်ဘာလို့မြတ်စွာဘုရားပြောတယ်မဟာစောတာလို့ပြောတာတခိုးအကြီးသားတဲ့လူတွေရဲ့ပစ္စည်းကိုတရားတော်ကို အကြောင်းပြပြီးတော့ငွေကြေးလက်လာပါကိုရအောင်လုပ်တာမဟာစောတာတဲ့အဲ့လိုယဟန်မျိုးတွေကိုမြတ်စွာဘုရားတခါမှတုတ်တန်တစ်ခုဟောလိုက်တာအပြစ်အင်မတန်ကြီးတဲ့အကြောင်းစားနေတဲ့ဒီ ဆွန်းနေဟာတန်တွေကဲစားရမှာမြတ်သေးတယ်ဒီလိုမတော်မတရားရှာဖွေပြီးစားတဲ့အစားအစာဟာဘဝအသင်္ချေနန္ဒာကြီးခံရမှာသင်္ကန်းတွေဝတ်ထားတဲ့ဟာကမိလောင်ဟိုတံပြားကတ်ထားတာကမှသက်တာလေဦးမယ်အဲ့ဒါသိရင်တကွသိမှာတဲ့ဒီသင်္ကန်းဝတ်ထားပြီးအဲ့လိုတွေလုပ်ပြီးတော့ရှာဖွေစားတော့ထားရင်အဲ့ဒါကဘဝအသင်္ချေနန္ဒာကြီးခံရမှာ ကျောင်းမှာနေတယ်နေတဲ့ကျောင်းပေါ်မှာအခုပြောသလိုအဲ့ဒါမီးလောင်အိမ်ကြီးတဲ့နေရတယ်လို့ပဲတဲ့ဒီမီးလောင်အိမ်ကြီးတဲ့နေရာမှာတဘွားပဲသိမှာဟိုဟာကတန်တရာထိသွားမှာတဲ့အဲ့ဒါနဲ့လေးမျိုးဟောတာယဟန်တော်အပါ60သွေးတွေတောင်အံထွက်တယ်ဒီတရားကိုနာပြီးတဲ့အချိန်ကြောက်လန့်ပြီးတော့တခါလဲယဟန်တော်အပါ60တခါတည်းကိုတော်ပြီးသာသနာပေါ်မနေရတော့ဆိုလူထွက်တယ်တဲ့ကြံတဲ့အပါ60ကတော့တံဝေကားတွေရပြီးတော့ငါတို့ကတော့ လွတ်အောင်မယ်ကြိုးစားပြီးကျင့်တော့မယ်ဆိုပြီးတော့အဲ့မှာတရားကိုဆက်ကျင့်လို့ဒီဟာကိုဖြစ်ခဲ့ဘူးတယ်เนาะဒါဦးဇင်းတို့စာပေထဲမှာအဲ့တော့ရှင်နာကတိန်ကိုမိလိန်နာမင်းညမေးတယ်ရှင်ဖျားတဲ့အဲ့ဒီလိုမဟုတ်မဟုတ်လိန်ညာပြီးတော့ဒါမျိုးတွေနဲ့လှုပ်တဲ့ယဟန်ဘလို့မြန်ဖြစ်နိုင်လဲတခါကြီးတဲ့သေရင်ကဘာနဲ့ခြီပြီးတော့အဝီဒီငရဲမှာငရဲမှာဝီဒီရလို့တော့မဟုတ်ငရဲမှာကဘာနဲ့ခြီပြီးခံရတယ် အဲ့ဒီကနေလွတ်ရင်လည်းလွတ်တဲ့ဘဝတွေဘဝတွေမှာပိတ်တာဘဝတွေမှာငတ်ပြတ်ပြီးတော့ဘာလို့သူများစီရဲ့ပစ္စည်းကိုမတရားလိုချင်တာသူတို့တွေရဲ့ချွင်းနေတာသူတို့တွေရဲ့စာဦးစာပြားကိုကို့မှာပုတ်ပွားပြီးတော့မကောင်းတဲ့အကျင့်စရိုက်တွေရှိပါရတန်းနဲ့အဲ့ဒါကြီးတွေကိုဟန်ဆောင်ဖုံးကွယ်ပြီးတော့လူတကာဓမ္မစီရရအောင်လုပ်သည့်အတွက်အဲ့ဒီပုဂ္ဂိုလ်ဟာသိရင်သွားတာပဲအပေပုံเนาะဒါကြောင့်မို့အဲ့ဒီလိုအပုတ်အပွားတွေလည်းပဲမြတ်စွာဘုရားသာသနာတော်တွေမှာရည်ရှိမထားဘူး ရှိရင်လည်းခဏပဲဒေါ်လာကြာကြရင်အဲ့ဒါပေါ်ပြီးတစ်ခုပြီးတစ်ခုအဲ့ဒါပုတ်ပွားပြီးတော့အဲ့သတင်းတွေအကုန်ထွက်ပြီးတော့အမဟုတ်မှအုံသွားတော့တာပဲအဲ့ဒါဒီအံ့ဘွယ်သာသနာပါပဲတဲ့မြတ်စွာဘုရားသာသနာရဲ့အံ့ဘွယ်ပါအဲ့ဒီလိုပုဂ္ဂိုလ်ကိုယဟန်ဘောင်မှာယဟန်တော်များလက်ခံခြင်းမရှိဘူးသူ့ကိုအကြောင်းအကုန်သိပြီဆိုရင်ဒါဥစဉ်တို့မြန်မာနိုင်ငံဆိုရင်ဒါတန်ခအဖွဲ့အစည်းတွေရှိတယ်ဒီယဟန်တော်တောက်တယ်စားတယ်မူးတယ်ဆိုလို့ရှိရင်ဖမ်းတယ်ထောင်ချတယ် အဲမျိုးသမီးကိစ္စဆိုရင်လည်းအလုံးစစ်ဆေးတယ်စစ်ဆေးပြီးတော့သူ့ရဲ့ပြစ်ဒဏ်အတိုင်းထောင်ချတယ်အစရှိသဖြင့်ဒါခက်ဆက်ဆက်သူကလှုပ်ရတာဒါကတန်ခလှုပ်ထုံးဝီနည်းနဲ့အညီလှုပ်ရတယ်တန်ခဘောင်ကနေမှသူ့ကိုကျင်ထုတ်ပြစ်တယ်တဲ့အဲ့ဒါဟာဒီနော်ယွန်ပွဲဆယ်ပြစ်ဆိုတာ သမုဒ္ဒရာထဲမှာ အပုတ်ကောင်ဆယ်ပြစ်တယ်လို့အခုလည်းအဲ့လိုဆယ်ပြစ်ပါတယ်တဲ့တမီဖြစ်ချင်းတဲ့တမီဖြစ်ချင်းဆိုတာကသမုဒ္ဒရာထဲမှာမြစ်ကြီးလေးတဲ့မြစ်ငယ်900က ရေတွေဘလို့ပဲစီစင်စီစင်နော်အဲ့ဒီထဲမှာသမုတ်တရာဆိုတဲ့အမည်တစ်မျိုးပဲတွေ့ပါတယ်အခုလည်းပဲအမျိုး၄ပါးကနေမှတခါတည်းမင်းမျိုးကနေမှယဟန်ပြူကြတယ်ပုံနာမျိုးကနေယဟန်ပြူကြတယ်တထဲတကြွယ်မျိုးကနေယဟန်ပြူကြတယ်ဆေးရသားမျိုးနွယ်တွေကနေယဟန်ပြူကြတယ်ဆိုပြီးတော့အမျိုးအနွယ်တွေအဲ့ဒီဘလို့မျိုးနွယ်တွေကပဲ သင်္ကန်းဝတ်ပြီးတော့လာလာမြတ်စွာဘုရားသာသနာတော်တဲ့ရောက်ပြီဆိုရင်သမဏဆိုတဲ့နာမည်တစ်မျိုးပဲရပါတယ်သမဏဆိုရဟန်းနော်အဲ့ဒီဘိက္ခုဆိုတဲ့အမည်သမဏဆိုတဲ့အမည်ယဟန်းဆိုတဲ့အမည်ဒီတစ်မျိုးတည်းပဲဖြစ်သွားပါတယ်တဲ့ဒါကဇတ်ဝါဒကိုမြတ်စွာဘုရားကတနည်းအားဖြင့်ခွဲခြားမှုကို မလုပ်တော့တာအိန္ဒိယကဇတ်ဝါဒအရန်အားကြီးတယ်ခက်ဆက်ဆက်ဘလို့တိုက်လို့မှလည်းမရဘူး ဘလို့တိုက်လို့မှလည်းမရအောင်အဲ့တော့ဇတ်နိုင်ကမွေးရင်မွေးတာနဲ့ဇတ်နိုင်မယ်ပညာဘလောက်တတ်တတ်ဘာဘလို့တတ်တတ်အခုမဟာရာစတာပြည်နယ်ကဒေါက်တာအမ်ဘေတကာတို့ဆိုရင်ဒါအခုလက်ရှိအိန္ဒိယနိုင်ငံရဲ့ constitution ကြီးသူရေးဆွဲသွားတဲ့ပုံကိုကြီးပဲအဲ့ဒီပုံကိုကြီးကဇတ်နိုင်ကနေမွေးတော့တဲအထိဇတ်နိုင်မယ်သူ့ကိုအဲ့လိုပဲတတ်မှတ်ခံရတော့အဲ့ဒါနဲ့ဒါမတော်မတရားတဲ့ဝါဒတွေပဲဆိုပြီးတော့လှက်ပတ်ရှာရင်းနဲ့သူကဗုဒ္ဓဘာသာကိုသဘောကျလို့ အဲ့ဒါမဟာရာစတပြည်နယ်မှာလူ10သိန်းနဲ့အဲ့ခက်ကဗုဒ္ဓဘာသာခံယူပွဲဆိုပြီးတော့အဲ့မှာပွဲကြီးအကြီးကျယ်လုပ်ခဲ့တာအဲ့ဒီအဲ့ဒီမှာအဲ့ဒါနဲ့နောက်ပိုင်းတော့လည်းအဲ့ဒီဟာတွေကြောင့်ပဲသူသူလည်းပြန်တတ်ခါတာပါပဲနောက်ပြီးတော့ဦးဇင်းတို့ကလကတ္တာနေဟိုဘက်မှာစန္ဒီနီကေတန်ဆိုတာအဲ့ဒီဟိုမှာရှိတယ်ရာဝိန္ဒရာနတ်တကိုတီထောင်နဲ့အဲစန္ဒီနီကေတန်ဦးဇင်းအဲ့မှာသွားလေ့လာတော့ဩသူတို့လည်းဇက်နှိပ်ဇက်မြင့်ကိုတိုက်ဖြတ်တဲ့ဟာလေးသူလည်းလှုပ်ထားတာဦးဇင်းတို့ ဟိုရှင်အာနန္ဒာကဒီအမျိုးသမီးတယောက်ကို ရေးလှူခံတယ်ဟိုအမျိုးသမီးကအရှင်ဘုရားတပည့်တော်ကဇက်နိုင်မှာဘုရားအရှင်ဘုရားတို့ဇက်မြင့်နေတပည့်တော်ရဲ့ရေကို အလှခံကောင်းမှာမဟုတ်ပါဘူးလို့ဆရာနန္ဒာက လက်ခံတယ်အဲ့ဒါလေးကို तू ကအခုပုံလေးလောက်ထားတာ तू ကအမျိုးသမီးကရေအိုးလေးနဲ့ရေလေးကိုလောင်းချဆရာနန္ဒာမထေရမြတ်ကရေလေးကိုလက်ဝါးလေးနဲ့ခံပြီးတော့ရေတောက်တဲ့ပုံလေး तू ဇက်နှိမ်ဇက်မြင့်ကိုအဲ့ဒီဟာကို तू ဖြိုခြင်းလို့ तू လောက်သွားတဲ့ဟာလေးပေါ့နော်အဲ့ဒါကြောင့်မို့သာသနာတော်တွင်မှာဇက်နှိမ်ဇက်မြင့်ဆိုတာမရှိဘူးတထဲတကြွယ်ဆိုတာမရှိဘူးသင်္ကန်းဝတ်လာရင်အလုံးအတူတူပဲတဲ့နော်အဲ့ဒါကြောင့်မို့တမီတဲ့ပဲယဟန်ဆိုတဲ့အမည်တမနာဆိုတဲ့အမည်ပဲရသွားပါတယ်တဲ့ပြည်လျံမရှိတဲ့နံပါတ်၄ကတမီဖြစ်ခြင်းနံပါတ်၅ကပြည်လျံမရှိတဲ့ပြည်လျံမရှိတဲ့ဟာဆိုတာက အခုဒီသမုတ်ရာကြီးထဲမှာကဘာဦးကအစအခုချိန်ဒီမိုးတွေရွာနေတာရေတွေကလည်းနေတိုင်းစီးဝင်နေအဲ့ဒီသမုတ်ရာကြီးပြည့်သွားပြီရှံသွားပြီလို့တခါမှမရှိဘူးတဲ့ကဘာပြက်တီထီလည်းသူဒီတိုင်းရွက်သွားနေမှာပဲဟုတ်တယ်မို့လားပြည့်တယ်ရှံတယ်ပိုလွန်သွားပြီမလောက်တော့ဘူးရေတွေမလာတော့နဲ့ဆိုတာမရှိဘူးအဲ့ဒီတိုင်းပဲတဲ့နိဗ္ဗာန်မှာလည်းဦးဇင်းတို့ဒီနေ့ကပြောခဲ့ပြီလေဖះရှင်ကြီးပဲတောင်မှ ခင်းကဝါလူတဲသူမက ရေတွက်လို့မရဘူးတဲ့ဖះရှင်နေကြီးပဲအဲ့ဒီလောက်ရေတွက်လို့မရတဲ့ဖះရှင်နေပြိဋိဘံဆောင်ဝင်သွားတဲ့နိဗ္ဗာန်သူ့ရဲ့တပည့်တာဝကတွေတာဝကတွေကြည်ဖះရှင်တဆူတဆူဆိုရင်ကျွတ်တန်းဝင်သွားတဲ့ပုဂ္ဂိုလ်က24သင်ချေနဲ့ဘိုးချေတသိန်းလို့စားတဲ့အဲ့လိုပါတတ္တဝါပေါင်း24သင်ချေအထက်ကိုဒီလောက်ဖះတဆူတဆူမှာပွင့်ပြီးရင် အဲ့ဒီလောက်ကိုသဲဆောင်သဲဆောင်ပြီးတော့နိဗ္ဗာန်ကိုခေါ်သွားကြတာအဲ့ဒီနိဗ္ဗာန်ကြီးဟာ အခုခင်ဗျာဖရာတွေကလည်းခင်ဗျာဝါလူတဲသူမက မကဘူးယဟန်တော်တွေကလည်းခင်ဗျာဝါလူတဲတော့မကဘူးနော်ဒဂါတွေဒဂါမတွေအကုန်လုံးလူတွေနတ်တွေနိဗ္ဗာန်ကြီးကိုကြွတန်းဝင်းဝင်ဝင်းဝင်သွားကြတာမရေမတွက်နိုင်တော့ဘူးအဲ့ဒီနိဗ္ဗာန်ကြီးကပြည့်တယ်ရှံတယ်ဆိုတာမရှိပါဘူးတဲ့အဲ့ဒါဒီလည်းပဲနိဗ္ဗာန်ရဲ့ အံ့ဩဖွယ်ဂုံကြီးတစ်ခုရှိပါတယ်တဲ့။နော်ပြည့်လျံမရှိရတာတမျိုးတဲ့နံပါတ်6ကအဲ့ဒီသမုဒ္ဒရာကြီးထဲမှာတဲ့အရသာဆိုလို့ဘယ်နာခက်ကြီးကြီးငံတယ်ဆိုတဲ့အရသာတမျိုးပဲရှိတယ်။မြတ်စွာဘုရားသာသနာတော်မှာလည်းပဲဒီတိုင်းပါပဲ။ကျင့်ကြတယ်သမထတွေကျင့်တယ်ဝိပဿနာတွေကျင့်တယ်အာဟိုနီဒီနီဟောမူဒီမူ မူမျိုးမျိုးနဲ့အကုန်ကျင့်တာနောက်ဆုံးတော့ဝိမု ക്തി ရတ္တဆိုတဲ့ကိလေသာတွေကင်းညင်းဆိုတဲ့အရာသာတစ်ပါးပဲရှိသွားတယ်ကိလေသာတွေကင်းတဲ့နိဗ္ဗာန်ချမ်းသာအေးငြိမ့်တဲ့အငြိမ့်တတ်ကြီးနော်ကိလေသာတွေငြိမ့်အေးတဲ့အငြိမ့်တတ်အေးတတ်ဆိုတဲ့အဲ့ဒီလွတ်မြောက်မှုကိလေသာတွေကလွတ်မြောက်မှုဆိုတဲ့အဲ့ဒီချမ်းသာတစ်မျိုးပဲရပါတယ်တဲ့ကျင့်တာတော့သူကသူကျင့်ပါလေ ။ရောက်မဟိုမှာတော့ကအိန္ဒိယမှာတော့ကတခါတဲ့ဟိုကတိဘက်ကဘုန်းကြီးတွေကမတရလောင်းရှိတခါတဲ့အောက်ကိုဟောတိုက်ထိုးပြီးတော့သူကရှစ်ခိုးရတာလေ။တိုက်ထိုးပြီးရှစ်ခိုးရတဲ့ခါကျတော့အဲဘုန်းကြီးတစ်ပါးဆိုရင်မေးကြည့်တာအာတနေ့တနေ့အကျိန်900ထိုးတာတဲ့ဖះကိုရှစ်ခိုးတာအဲ့ဒါကိုးနှစ်ရှိပြီတရက်မှမပြည့်ဘူးတဲ့သူကဗုဒ္ဓဂယာဖះထဲမှာအဲ့တော့ကျန်တဲ့ဟွာတွေကဝေဖန်ကြသုံးသပ်ကြနဲ့ချို့တွေကမှားတယ်မှန်တယ် ရှင်ပြတော်မှားတာမှန်တာတွေကတော့ဘေးချိတ်တာတပြီတော့သူ့ကိုဖះကြည်ညိုတဲ့သရာတရားတော့အတော်အားကြတယ်နော်လို့ဖះရှိခိုးတာလေဒါကဦးဇင်းတို့ဟွာရှခိုးနီလို့ခေါ်တာပဲဒါသူ့မေတာရှခိုးနီခေါ်တာလေဖះလောက်တော့သူ့မေတာရှင်ရတဲ့ရှခိုးတဲ့ဟာရှိတယ်မို့လားမှမြောင်းပေါ်မှာဝင်ရမှောက်ပြီသူတို့အဲ့ဒါကိုယူပြီးတော့သူတို့ကဖះရှခိုးတာဘောဒီမာဘောဒီဇေဒီတော်ယူအောင်ယူပြီးတော့တခါတည်းလောက်ကြီးရှခိုး အဲ့လိုရှ िख ောတော့ဥဒယတောင်နောက်သေးတယ်နိဗ္ဗာန်ရောက်ဖို့ပဲရေးကြည့်ပါပဲသူကသူဒိုက်ထိုးဝင်ဝင်ဘလို့ဝင်ဝင်နောက်ဆုံးတော့နိဗ္ဗာန်ရောက်ဖို့ပဲရေးကြည့်တာဟုတ်တယ်မလားအခုလဲတရားနည်းတွေဟာဟိုနီးမှန်နဲ့ဒီနီးမှန်နဲ့လုံးမနေနဲ့ရတဲ့နီးနဲ့ဒါကျင်နိဗ္ဗာန်ရောက်ဖို့ပဲနောက်ဆုံးတော့အဲ့ဒီအရသာအဲ့တမျိုးပဲเนาะရသာတမျိုးနောက်ဆုံးတော့ကိလေသာကင်းဖို့ပဲကိုကျင့်နေတာကိလေသာကိုမကင်းဘူးဆိုရင်တော့လည်းအဲ့ဒါတော့ဟုတ်ကောမဟုတ်သေးဘူးအဲ့ဒါပြန်ပြင်ရမှာဗောတယ်မလား ကိလေသာကင်းတဲ့လမ်းကြောင်းကြီးရောက်အောင်လှုပ်သွားပြီဆိုရင်တော့ဥဇဏတို့ဓမ္မတရားဓမ္မတွေနောက်ဆုံးမြာခုပြောသလိုပါဥဇဏဝေဘူးဆရာတော်ကြီးပြောသလိုထွေလီကားလေးလှုပ်မနေပါနဲ့ဝင်လေထွက်လေတခုတာ24နာရီမပြောင်းလှုပ်ပြစမ်းပါတယ်ကဲ24နာရီကိုစိတ်ကိုဘေးမထွက်အောင်လှုပ်စမ်းပါတဲ့ဝင်လေထွက်လေတခုတဲ့ပေါက်သွားမှာပါတဲ့ဒါဝေဘူးဆရာတော်ကြီးမိတ်တာပေါ့နော်အဲ့တော့တခုသောတရားတွေမိမိနှစ်သက်တာကိုသေသေးချာချာအဲ့ဒါမျိုးပွားများပြီးတော့လုံနေရင်းနဲ့လည်းနောက်ဆုံးတော့ ကိလေသာငြိမ်းတဲ့ဝိမု ക്തി ရတ္တဆိုတာရသွားမှာသူကသူယောဂရှုရှုနာငါရှုရှုအာနာပါနရှုရှုဓာတ်ရှုရှုပရမတ်ရှုရှုကြိုက်တာရှုဘာနဲ့ရှုရှုကိုယ်တမာတိရှိရင်တက်မယ်တမာတိမရှိရင်မတက်ဘူးဟုတ်တယ်မဟုတ်လားအဲ့ဒါအဲ့ဒါမျိုးပါပဲเนาะအဲ့ဒါကြောင့်မို့ရတာတမျိုးဆိုတာအဲ့ဒါကိုပြောတာတဲ့ပွားတိုးယရနာတပည့်တော်နေတဲ့အဲ့ဒီမဟာသမုဒ္ဒရာကြီးထဲမှာအရှင်မြတ်တဲ့ယရနာတွေအများကြီးဖျားတယ်เนาะ ယတနာတွေကအများကြီးပဲတဲ့စိန်တွေရှိတယ်ရွှေတွေရှိတယ်ငွေတွေရှိတယ်ကြောက်တံပရံများတွေရှိတယ်အဲ့ဒီတိုင်းပဲတဲ့မြတ်စွာဘုရားကမဟာရာတဲ့ငါဘုရားသာသနာတော်ကြီးတဲ့မှာလည်းပဲယတနာတွေအများကြီးပဲတဲ့ဘယ်လောက်ရှိလဲဆိုတော့39မျိုးเนาะအဲ့ဒါကိုဦးဇင်းတို့ဘာလို့ခေါ်လဲဘောဓိပက္ခိယ 39ပါးเนาะဘောဓိပက္ခိယเนาะတစ္ဆာလေးပါးကိုတိတတ်သောမဲ့ညံပက္ခဆိုတာအသင်အပင်ဘောဓိဆိုတာတစ္ဆာလေးပါးကိုတိတတ်သောမဲ့ညံပက္ခဆိုတာအသင်ပင်တဲ့เนาะဣယဆိုတာဖြစ်ချင်းလို့အသေးသေးအဓိပ္ပာယ်ရတယ်တဲ့ဘောဓိညာဤအသင်ပင်ဖြစ်သောတရားများလို့နားလေရတယ်ဘောဓိပက္ခိယဆိုတာ ဘောဓိဉာဏ်ရဖို့အသင်အပင်တရားများတဲ့ဘောဓိပက္ခိယတရား30နဲ့9ပါးတဲ့နော်အဲ့ဒီ30နဲ့9ပါးကနော်အဲ့ဓာတွေကိုတတိပဋ္ဌာန်တရား၄ပါးဦးဇင်းတို့တရားဓမ္မတွေအများအားပွားများနေတာနော်တတိပဋ္ဌာန်တရား၄ပါးသမ္မပဋ္ဌာန်တရား၄ပါးအိဋ္ဌိပတ်တရား၄ပါးအိန္ဒြေ၅ပါးဘော၅ပါးဘုဇင်9ပါး မဂ်ခင်၈ပါးအားဖြင့်39ပါးရှိပါတယ်အဲ့ဒီ body ပက္ခိယ39ပါးအဲ့ဒီယရနာတွေရှိလို့ငါသာသနာမှာလဲယဟန်တွေယဟမတွေဒကာတွေဒကာမတွေပြောနေကြတာ body ပက္ခိယ139ပါးရှိလို့เนาะအဲ့ဒီမှာမိမိရဲ့ဒီအာယုန်တွေကိုဒါမိမိတို့မလိုက်တော့ဘဲနဲ့ တတ်နိုင်သမျှအာယုန်တွေကိုတိမ့်ပြီးတော့တကြောသောပုဂ္ဂိုလ်တွေကကာယ ानु ပတ္တနာကိုပွားပြီးနေကြတယ်။နော်ဓာတ်ဒေဝတွေရှုတယ်အာနာပါနကမ္မထာတွေရှုနေကြတယ်။နော်အယောသူတွေရှုတယ်အတုဝတွေရှုတယ်အစရှိသဖြင့်အဲ့လိုကာယ ानु ပတ္တနာကမ္မထာတွေရှုနေကြတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။အဲ့ဒါတွေနဲ့ပဲသူတို့ကပြောနေကြတာ။အာတချို့သောပုဂ္ဂိုလ်တွေကြတော့အာတပည့်တော်စိတ်ကိုရှုမယ်ဆိုပြီးတော့လောဘဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်မောဟဖြစ်တဲ့စိတ် တွေ့စိတ်ကြံစိတ်အဲ့စိတ်တွေအကုန်လိုက်ပြီးရှုတာဒီလိုပုံကိုယ်တွေလည်းအဲ့လိုတရားကိုရှုရင်းနဲ့ပြောနေတာဒါတချို့သောပုံကိုယ်တွေကြောင့်ခံစားမှု ဝေဒနာတွေဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတဲ့ဒီဝေဒနာတွေရဲ့ခံစားမှုတွေရဲ့အပေါ်မှာလိုက်ပြီးတော့ရှုရင်းနဲ့နေနေကြတချို့တလေကြတော့နိဝရဏတရား၅ပါးတွေနဲ့တခါတည်းဒီမှာအခုပြောတဲ့ အဲသဘာဝတရားတွေရုပ်တရားနာတရားခန္ဓာ၅ပါးနိဝရဏတရား၅ပါးအဲ့ဓာတွေရဲ့သဘာဝတရားတွေကနေသစ္စာဆိုင်အောင်ဒုက္ခသစ္စာသဘောမြင်အောင်ထိရှုနေတဲ့ဓမ္မနုပဒနာတွေရှုပြီးနေကြတယ်အဲ့ဒီတတိပဋ္ဌာန်တရား၄ပါးကြီးတွေကိုမိမိနှစ်သက်တာတွေကို ကိုယ်တိုင် ပွားများပြီးတော့အထောက်ပြီးတော့နေကြတယ်အဲ့လိုနေရင်းနဲ့ဒီသာသနာကြီးမှာပြောတာအဲ့လိုမဟုတ်လို့ကတော့မပြောဘူးနော်မနေ့ကတော့မှ ငါတယောက်ကဦးစင်ကိုပြောတယ်သူတို့ရွာမှာတဲ့လှမ်းပြီးတော့အလှလဲလှုပ်ရင်းနဲ့ဗျာတဲ့အဲပိဋကနှစ်ပုံအောင်ပြီးတော့မှလူထွက်ပြီးတော့ရွာမှာရှိနေတာကိုတပိတော့အံ့ဩလိုက်တာဆိုတော့မနေ့ကပြောလို့ဓမ္မကြီးရပြီးပြီးသားတွေဘေးဝန်သားတွေဒါဟောရင်တော့ကဦးဇင်းတို့ဟိုဆရာတော်ကြီးတပါးဆိုရင်သာသနာပိုင်ကြီးသူဆိုနောက်ပိုင်းလူတောင်ထွက်သွားသေးတာဒါရှေ့က သမိုင်းနေအစဉ်ဆက်ဒီမှာလေအဲ့တော့ဘာကြောင့်မပျော်တာလဲဆိုတော့ဒီတရားမလို့ရင်တော့မပျော်ဘူးဒီတတိပဌံတရား၄ပါးတွေဘေးချိတ်ထားတဲ့ယဟန်တွေဒီတဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒီကိလေသာအာယုန်တွေပဲတွဲရင်တော်ရင်ကြံစီရင်နဲ့ပဲနောက်ဆုံးတော့ဝါသင်္ကပဲရလာသလိုလိုငယ်ငယ်ဥစဉ်ဖိုးကပြောဦးတယ်ကိုရင်အဲ့ဒါထွက်ချင်လာတဲ့အခါကျတော့သင်္ကရရလာဆိုဟုတ်လားဗျ အလကားလူထွက်ချင်လို့အကြောင်းပြတာပါဗျာဘယ်နဲ့သင်္ကန်းရမှလဲ तू ကလူထွက်ချင်တဲ့အခါကျတော့သင်္ကန်းလွှဲချပြီးတော့သင်္ကန်းရရလာတာဖို့ရနေလို့မရဘူးလို့တပည့်တော် तू ကပြောတာတဲ့ तू လူမထွက်ခင်တော့ကတဲ့အဲ့ဒါနဲ့ဦးသိမ်းမေလို့ဘယ်ဟောမှလဲ तू က तू တရားမှမထိုင်တော့အာယုံကပြမိလေကိလေသာအာယုံနဲ့ပါနေတော့အကြောင်းကဘယ်မှပြတယ်မပြီးတော့ဒီသင်္ကန်းကြီးရတာသင်္ကန်းရတယ်ပဲအကြောင်းပြတယ်เนาะအဲ့ဒါကြောင့်မို့ မပျော်ဘူးဆိုတဲ့ပုံကိုယ်တွေလူထွက်ရတယ်ဆိုတဲ့ပုံကိုယ်တွေသာသနာတော်ထဲမှာမနှစ်သက်တဲ့ပုံကိုယ်တွေဆိုတာကအဲ့ဒီတတိပဋ္ဌာန်တရား၄ပါးတွေကိုအမျက်မပြတ်ပွားနေတဲ့ပုံကိုယ်မဟုတ်လို့တဲ့လူမြန်တွေကဦးစင်းလေးကပြောတယ်တပည့်တော်နိုင်ငံခြားမလာခင်တော့စဉ်းစားတယ်ဘုန်းကြီးကတဘာတဲ့နေရတာငါတို့အဲ့ဒါမျိုးကြီးများဆိုရင်ကြာရင်ကြောင်တောင်တောင်ကြီးများဖြစ်သွားမလားမသိဘူးလို့တပည့်တော်စဉ်းစားပြီးလာခဲ့တာဖေရတဲ့ ကြောင်းဦးစင်းလေးอ่ะနော်စဉ်းစားလာခဲ့တယ်ဒီကြတော့မှဗျာတဲ့အခုတပည့်တော်နေထပ်သွားတာတပားတဲ့နေရတာချမ်းသာလိုက်တာဆိုတော့ပြက်သွားပြီဗျာတဲ့ဘာလို့လဲဆိုတော့ဦးစင်းနေနေသူတို့ကသိတယ်လေဦးစင်းကဒီမှာအခုစောစားချိန်လေးဆင်းပြီးတော့ဒါတော့မှလာလို့တွေ့ကြရှိရင်တွေ့လိုက်တယ်ဒါပဲကြံတဲ့အချိန်ကကိုယ့်အနေကိုတပားတဲ့အပေါ်မှာဦးစင်းနေတယ်တပားတဲ့ရှိအရင်ကလည်းဒီတိုင်းပဲနေနေတာပဲအကွာနဲ့ကိုဟောစရာရှိဟောတယ်ပြောစရာရှိတယ်ပြောတယ်ကြံတဲ့အချိန် ဂုဏ်တော်တွေပွားတယ်မေတ္တာပို့တယ်တရားထိုင်တယ်အချိန်ကကိုယ့်ကိုယ်ကိုလောက်တော့မလောက်ဘူးတနေ့တနေ့အာတခါတည်းဧည့်သည်တွေတရားပွဲများသွားတဲ့နေ့ဆိုကိုယ်လုံနေကြလို့တွေမပြီးလို့ညနှစ်ချက်သုံးနာရီထိတောင်လောက်ရပြန်ဟောဘာလို့လဲကိုယ်လုံနဲ့ကိုယ်လဲနေတာလေဒီဓမ္မတွေနဲ့ဂုဏ်တော်တွေပွားခြင်းတွေမေတ္တာတွေပို့ခြင်းတွေတရားအထုတ်ခြင်းတွေနဲ့ကိုယ်စိတ်ကိုပျော်အောင်ထားလိုက်တော့အဖော်မလိုတော့ဘူးအဖော်လိုတယ်ဆိုတာကအပြင်လိုက်မျောနေရတာလေ အဲတကယ်ချင်းတဲ့စကားလေးပြောအောင်ပါပါအာဟိုလိုကမလာဘူးလားဒီလိုကမလာဘူးလားမနေ့ကဒီမှာဆန္ဒတွေပြကြအခုမဲဘုံမျိုးဦးသိဝါမဆိုခင်ကဒိဋ္ဌံမဝင်ခင်ကချလိုက်တဲ့လော်တော်အခုချိန်ကြီးမလွတ်ဘူးအဘာဖြစ်လို့လဲဆိုတော့နားမမထောင်တာကိုဆဲတော်ဆိုတော့လည်းမထိုးကြဘူးအဲ့တော့တို့ချုပ်ချယ်တယ်ဆိုပြီးတော့နေတိုင်းဆန္ဒတွေကထွက်ပြဆန္ဒပြတော့အခုတိုးတိုးတိုးနေအခုဆိုတနေ့တထောင်ကျော်လောက်တိုးနေတာ တန်းနဲ့တထောင်ကျော်လောက်တိုးနေတော့အခုဘာမှလုပ်မရဘူးဘာဖြစ်ကြတာလဲအဓိကကိုယ်တွင်းမှာတရားမရှိတာလေကိုယ်ခန္ဓာကိုယ်တွင်းမှာရှုတတ်မပွားတတ်တဲ့အခါကျတော့အပြင်မသွားရလို့ဟိုမကြည့်ရလို့ဒီမကြည့်ရလို့ဆိုတော့အဲ့ဒါကိုသူတို့မှမနေတတ်ဘူးမထိုင်တတ်ဘူးအဲ့မှာတစ်ဖက်ကလည်းတစ်ခါဆင်းရဲစိတ်ဆင်းရဲမှုတောကတွေကလည်းများရတယ်တစ်ဖက်ကလည်းဘာကြောင့်လဲဆိုတော့ဟိုဒီကအော်စီတယောက်ကပြောတယ် အဲဆရာတော်တို့မြန်မာသူသူကမြန်မာလူတောင်တက်ပါတယ်မြန်မာလူမျိုးတွေလို့မဟုတ်ဘူးတဲ့မြန်မာလူမျိုးတွေကလောကဒဏ်ခံနိုင်တယ်တဲ့အခုဒီမှာဖြစ်တယ်တဲ့ဈေးရောက်နဲ့အဲမြန်မာတယောက်ကိုမင်းအဆင်ပြေလားဩတနိုင်ငံလုံးဖြစ်တာဘယ်တတ်နိုင်မှာလဲလို့ပြောတယ်တဲ့ငါတို့ဒီကလူတွေကမဟုတ်ဘူးတဲ့ဟာရှေ့ရောက်ငါတော့ငါဘလို့စားပါမလဲငါဘလို့နေရပါမလဲဆိုဟာတခါတည်းကိုသူ့မှာဗျာများပြီးတော့ဒေါသတွေတောကတွေ လွှမ်းမိုးနေတာတဲ့ဒီကလူတွေကတဲ့ဟောအဲ့ဒါမျိုးပြောတယ်နော်အဲ့ဒါကြောင့်မို့ကိုယ်မှာအတွင်းတန်တာမှာကိန်းတဲ့ဓမ္မမရှိရင်မပြောမွေဘူးတဲ့ဓမ္မရှိလို့ပြောမွေတာအဲ့ဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီဓမ္မတွေနဲ့ပျော်မွေ့တဲ့သာသနာအဲ့ဒီသာသနာနဲ့ပျော်မွေ့ဖို့ရာဆိုတာလေသမပဒံလုံလဝီရိယတဲ့သမပဒံ၄ပါးเนาะအဲ့ဒါကအယိုးကြည်ကြည်အရေခန်းခန်းမဆုတ်မနစ် နော်စ조사ပြီးတော့အားထုတ်မယ်ဆိုတော့အဲ့ဒါမျိုးဝီရိယမျိုးကိုရှိရမယ်တဲ့ဒီသာသနာမှာမက်တေဖို့တွေနိဗ္ဗာန်တွေရကြရင်နော်အာနိဗ္ဗာန်တော့လိုချင်တဲ့ထားထားပြီးနိဗ္ဗာန်ရပါလို့ဤတော့ဆူတောင်းနေတခါမှလည်းတရားမနိုင်ဘယ်နိဗ္ဗာန်ရမှာလဲမရဘူးဟုတ်တယ်မဟုတ်လားနော်နိဗ္ဗာန်ရဖို့ကြိုက်သလောက်ဆူတောင်းအယောကြည်ကြည်ရေခန့်ခန့်ကြိုးစားတာမဟုတ်ရင်မရဘူးလားဖရာလက်ထက်ကတော့မှအယောကြည်ကြည်ရေခန့်ခန့်လောက်ပါလို့ဟောထားတာလေအခုလိုခေတ်ကြီးမှာ ဦးဇင်းတို့ကအဲ့လိုကိုလုံနိုင်မှရမှာဒီနေ့ဒီခေတ်ကြီးမှာကြိုးစားနိုင်မှာနော်နောက်ပြီးတော့ဖြစ်ပေါ်ပြီးတဲ့အာဟုသောတရားများကိုပယ်ဖြောက်နိုင်အောင်အားထုတ်တဲ့ဝီရိယတဲ့နော်ဖြစ်ပေါ်ပြီးတဲ့အာဟုသောတရားတွေကိုနော်စိတ်ထဲမှာတခါလေအာဟုသောတရားပြန်ပြန်တွေးတတ်တယ်အဲ့ဒီတွေးတတ်တဲ့အာဟုသောတွေကိုပြန်ပြန်ပြီးတော့ပယ်ဖြောက်ရတယ်တဲ့နော်အဲ့ဒါမျိုးတွေလည်းလောက်ရမယ် မဖြစ်ပေါ်သေးတဲ့အကုသိုလ်တရားများကိုမဖြစ်ပေါ်အထုတ်တဲ့ဝိရိယအကုသိုလ်တွေဖြစ်မဲ့အရာတွေဆိုမဖြစ်အောင်ကိုကြိုးစားကြိုးစားပြီးတော့တခါတည်းလောဘစိတ်လေးဝင်ခွင့်များအောင်တတိကိုကတ်ထားကတ်ထားကတ်ထားကတ်ထားနော်ဒေါသစိတ်လေးဝင်ခွင့်များအောင်တတိကိုကတ်ထားကတ်ထားဝင်လေထွက်လေမှတ်တယ်ဆိုရင်ဝင်တိုင်းသည်ထွက်တိုင်းသည်လောဘဝင်ခွင့်မရဘူးဒေါသဝင်ခွင့်မရဘူးမောဟဝင်ခွင့်မရဘူးအဲ့လိုတွေအကုသိုလ်တရားတွေ စိတ်ထဲမှာတန်တာနဲ့မှာဝင်ခွင့်မရသည့်တိုင်အောင်ကိုအဲ့လိုစ조사ပြီးအထောက်ရမယ်တဲ့နော်အကုသိုလ်တရားတွေစိတ်ထဲမှာအတွေ့တွေပေါ်လာပြီဆိုရင်လည်းအဲ့ဒီပေါ်လာတဲ့အတွေ့တွေကိုပယ်ဖြောက်ပယ်ဖြောက်ပယ်ဖြောက်ပယ်ဖြောက်ပြီးတော့ကြိုးစားရတယ်တဲ့နော်အဲ့ဒီလိုမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ဖြစ်ပြီးသားအကုသိုလ်တွေပယ်ဖြားပယ်ဖြားနိုင်အောင်နော်မဖြစ်သေးတဲ့ကုသိုလ်တရားကိုဖြစ်အောင်တဲ့အော် သရဝီရိယတတိတမာရိဉာဏ်ပညာနဲ့မရသေးတဲ့ကုသိုလ်တရားတွေရအောင်ကြိုးစားကြိုးစားပြီးတော့လဲအားထုတ်ရတယ်နော်မဖြစ်သေးတဲ့ကုသိုလ်တရားကို ဖြစ်အောင်အားထုတ်တဲ့ဝီရိယဖြစ်ပြီးတဲ့ကုသိုလ်တရားကိုခိုင်ခန့်တိုးပွားအောင်အားထုတ်တဲ့ဝီရိယဆိုဝီရိယ၄မျိုးပေါ့နော်အဲ့ဒီဝီရိယ၄မျိုးနဲ့လည်းပဲပြည့်အောင်လုပ်ရမယ်တဲ့နော်ဖြစ်ပြီးတဲ့ကုသိုလ်တွေတည်တတ်အောင်နော်ကုသိုလ်တွေဆက်ရအောင်မဖြစ်ဖြစ်ပြီးသားအကုသိုလ်တွေမဖြစ်အောင် မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ဖြစ်ပြီးသားကုသိုလ်တွေတည်ထအောင်အဲ့ဒီလိုဝီရိယနဲ့စိုက်စိုက်စိုက်စိုက်ပြီးတော့ကြောစားပြီးတော့အားထုတ်ရတယ်တဲ့အဲ့ဒါတမ္ပရံတရား၄ပါးဆိုတော့အဲ့ဒီက၄ပါးနဲ့ပြည့်စုံမှတရားဆိုတာလည်းရတာအဲ့ဒါနဲ့မပြည့်စုံရင်လည်းတရားမရဘူးတတိပဋ္ဌာန်တရား၄ပါးသမပဋ္ဌာန်တရား၄ပါးနော်အိဒီပါ၄ပါးတဲ့နော်အဲ့ဒီမှာသံဃာတိပါကုသိုလ်စိတ်များမှရှင်းတဲ့သံဃဝီရိယစိတ်တပညာဆိုတဲ့ အိဒီဘ၄ပါးအဲ့ဒါတွေလည်းကိုယ်တဏ္ဍာမှာကိန်းအောင်လုပ်ရမယ်ရှိရမယ်နောက်ပြီးတော့ဗာရှိရမှာလဲအိန္ဒြေ၅ပါးတဲ့နော်အရိယာမက်ရစေခြင်းနဲ့အစိုးရခြင်းကို ဖြစ်စေသောကြောင့်အိန္ဒြေလို့ခေါ်တယ်တဲ့နော်အိန္ဒြေ၅ပါးတဲ့ယုံကြည်မှုတရားတဒိန္ဒြေတဒိန္ဒြေဝီရိယိန္ဒြေကြိုးစားအထောက်မှုဝီရိယတဒိန္ဒြေမမေ့မလျော့တတိရှိမှုတတိ သမာဓိန္တရေတည်ကြည်မှု သမာဓိပညာန္တရေပညာရှိမှုဆိုတဲ့အိန္ဒြေ၅ပါးကလည်းပြည့်ရမယ်တရားရခြင်းတဲ့ပုဂ္ဂိုလ်ကနော်တတိပဋ္ဌာန်တရား၄ပါးလည်းပြည့်ရမှာပဲသမပဋ္ဌာန်တရား၄ပါးလည်းပြည့်ရမှာပဲအိန္ဒြေ၅ပါးလည်းပြည့်ရမှာပဲအကုန်လုံးမျက်စိရလည်းဟာတောင်ကြည့်မြောက်ကြည့်ဟာလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဒါလောက်လောဘဒေါသမနှမောလေးကနေမောချုပ်ရေများဒလဟောစီးဝင်သလိုစီးဝင်နေတဲ့ပုဂ္ဂိုလ်ကြီးက နိဗ္ဗာန်ဘလို့မှတန်းရသွားဖို့မလွယ်ဘူးအဲ့ဒါကြောင့်မို့ရကြင်ရင်တော့အဲ့ဒီအိန္ဒိရေတွေကိုစောင့်သိရတယ်တဲ့နော်အဲ့ဒါတွေကိုရအောင်ကြိုးစားရတာအာဒါဆိုရင်ရှင်များတချို့တွေတစ်ချက်တည်းနဲ့ဒိုင်းဆိုဟိုရဟနာဖြစ်တယ်လို့ဘလို့ပြောမှလဲလို့ပြောအောင်မယ်နော်အဲ့ဒါကအရင်ကကျင့်တာလို့နော်အရင်ကကျင့်တာလို့အရင်ကအရင်ဘဝတွေတော့သေရောကြေရောလုပ်ခဲ့လို့သေရောကြေရောလုပ်ခဲ့လို့ကြောင့်မို့အခုမေလိနာမင်းညာမေးတယ်အရှင်နာဂတိန်ကိုဒုရင် အဲအကျင့်တွေအရှင်များတို့သေရောကြေရောကျင့်တယ်ဘာအတွက်လဲတဲ့သောတာပန်သက္ကရာကံဖြစ်ဖို့လူတွေလည်းအခုရနေတာမို့လားတဲ့လူတွေလည်းသောတာပန်သက္ကရာကံဖြစ်နေအရှင်များအဲ့ဒါကျင့်ဖို့လိုသေးလားတဲ့သူကဝိလိဏမေယမေးတာအိမ်မှာနေရင်းတဲ့လူကလည်းသောတာပန်သက္ကရာကအနာဂံဖြစ်တယ်အရှင်ဘုရားတို့ကလည်းသောတာပန်သက္ကရာကအနာဂံဖြစ်တယ်ဒုတင်တယ်လည်းကြည့်ရတယ်အရှင်ဘုရားတို့ကရှုံးတာပေါ့တဲ့နော်အဲ့တော့ဟောပြောတယ် အဲ့ဒါဒကာကြီးတဲ့အခုလူဘွားနဲ့အဲ့လိုကြင့်ခဲ့တယ်ဆိုတော့ရသွားတယ်သောတာပန်အလကားရတာအချောင်ရတာတခုမှမရှိဘူးတဲ့အဲ့ဒီဒုရင်ကြင့်နေကိုဟိုးအတိတ်ဘွားသူတို့အများကြီးကြင့်ခဲ့ပြီးသားတွေတဲ့အတိတ်ဘွားတွေတော့မှအဲ့ဒီဒုရင်ကြင့်နေဒီတရားကြင့်နေကိုသူတို့အများကြီးကြင့်ခဲ့လို့ဒီဘွားလွယ်လွယ်နဲ့ရတာဒကာကြီးရဲ့တဲ့အဲ့တော့ဒီဘွားမှာလွယ်လွယ်နဲ့မရတဲ့လူကတော့ကြိုးစားပြီးကြင့်ရမှာပေါ့တဲ့နောက်ဘွားတွေရအောင်အကယ်၍ဒီဘွားမှာရမသွားခဲ့ရင်ပေါ့နော်အဲ့ဒါကြောင့်မို့ဦးဇင်းတို့ဒီကြိုးစားအားထုတ်မှု ဒါတွေလောက်ရတဲ့ဘိုင်ကာတာတွေမှာနော်ဦးဇင်းတို့အလကားအချောင်ရတယ်ဆိုတော့မရှိပါဘူးမတရားဖို့တရားဆိုတာနော်သူသူကိုကိုဘယ်နည်းနဲ့ဖြစ်ဖြစ်ဘယ်မူနဲ့ဖြစ်ဖြစ်အာတခုကိုမူယူပြီးတော့ကဲငါတော့ဒါနဲ့ကြိုက်တယ်ဒီတခုတည်းနဲ့ငါလုပ်မယ်ဆိုပြီးတော့အဲ့လိုလုပ်ရမှာလေအဲ့လိုမလုပ်ဖဲနဲ့တခါတည်းအခုဟာက အာဟိုပြေးလိုက်ဒီပြေးလိုက်အာဟိုဆရာလည်းသေသည်တိကိုရှာလို့ကမပြီးဘူးဖြစ်နေကြသေးဘူးသင်တို့တို့တို့ရဲ့အဖြစ်ကဟုတ်တယ်ပေါ့လားဟာဟိုလည်းရှာပြန်ပြီဒီလည်းရှာပြန်ဟာဟိုကဟိုလိုမကြိုက်ပြန်ဟာဟိုကဟိုလိုဖြစ်တယ်အာဟိုကဒီလိုတရားဒီလိုနဲ့သူနီးငါနီးသူဟာငါဟာအဲ့ဒါနဲ့ကိုရှုပ်ရက်တွေခတ်ပြီးတော့ဟိုနာဟိုတဲတဲ့လက်ရတွင်တူးသလိုဟိုနာလေးတူးလိုက်ရေမထွက်နောက်တွင်ထပ်တူးလိုက်ရေမထွက်နောက်တွင်းပေါင်းနဲ့ယာနဲ့ထောင်နဲ့ချီသွားတာရေမလောက်လိုက်ရဘူး တွင်နဲ့ဖိတူးမှတောက်ရမယ်ဟာကိုအဲ့တော့ဘယ်မူနဲ့ကြိုက်ကြိုက်ဘယ်ဆရာနဲ့ကြိုက်ကြိုက်ဖះဟောတဲ့နီးမှန်လို့ရှင်ကြိုက်တာတခုတာယူအဲ့ဒါကြိုက်တာတခုယူပြီးရတဲ့အဲ့တခုနဲ့အဲ့ဒါစွဲသွဲမြဲမြဲတာအထုတ်နေတော့အဲ့ဒါဆိုလို့ရှိရင်ခုပြောတဲ့ဒီတရားတွေကိုယ်တဏ္ဍာမှာရကိုရလိမ့်မယ်နော်ရကိုရလိမ့်မယ်မရမရှိဘူးဦးဇင်းတို့လည်းဒီတိုင်းပဲဤမျိုးစုံလေ့လာပြီးပြီးအခုတော့အကွာနဲ့ကိုပဲကိုကိုကြိုက်တဲ့တရားပဲကိုကိုအထုတ်နေတော့တာအဲ့ဒါဂုံတော်နဲ့မေတ္တာနဲ့ညံထားတယ်ဂုံတော်ပွားတယ်မေတ္တာပို့တယ် အဲဝိပဿနာရဲ့ဂုဏ်တော်ရဲ့မေတ္တာရဲ့ဒါကိုအမြဲတမ်းအဲ့ဒါကိုယ့်အကိုရန်ထားပြီးတော့အတခါလေးအာတုဘရှုတယ်မရဏတတိတခါတည်းရှုပေးတယ်ဒါကိုသောကမ္မထံပေါ့နော်ကိုသောကမ္မထံဒီလေးပါတော့မြတ်စွာဘုရားအမြဲမပြတ်ထားဆိုပြီးတော့အဲ့လိုပြောတော့အဲ့လိုပဲလောက်ရမှာပဲဥဒ္ဓနောတရားဓမ္မတွေလည်းအခုမေတ္တာပွားဂုဏ်တော်ပွားနော်မေတ္တာပွားဂုဏ်တော်ပွားအတုပပွားမရဏတတိပွားသင့်လျော်တဲ့အခါဒီကမ္မထံလေးမျိုးကိုအယံထားပြီးရင် ကိုကဓကမထန်ကြိုက်သလားနာန်ကြိုက်သလားဝေဒနာကြိုက်သလားအယောသူအတုပဘယ်ဟာကြိုက်လဲမိမိနှစ်သက်တဲ့ကမထန်တကူကိုယူယူပြီးတော့နေတိုင်းနာကိုကိုကိုတာပွားများပြီးတော့နေအားထုတ်ပြီးတော့နေအဲ့လိုနေလို့ရှိရင်တနေ့ကိုလိုချင်တဲ့ဗတ်နိုင်ရရောက်မှာပါနော်အဲ့တော့အိန္ဒြေ၅ပါးဘိုး၅ပါးသရာဘိုးဝိရိယဘိုးတတိဘိုးသမာဓိဘိုးပညာဘိုးဆိုရယ်ဘိုး၅ပါးလည်းရှိသေးတယ်အဲ့ဒီဘိုး၅ပါးလည်းပြည့်ရတယ်နော် နော်ဘုံကဘုံကဘာမပြည့်ပဲနဲ့လည်းမက်ဖို့မရဘူးနော်တရားဘုံယုံကြည်မှုရရတဲ့ဟာဘုံညာပြောတယ်ပြောနာအာဒါတွေကဘုရားဟောဟုတ်ရလားဒါတွေကရရပါမလားဘုရားပေါ်မယုံဘူးအာဆရာတော်တွေအပေါ်မယုံဘူးအော်ကျင့်တဲ့တရားပေါ်မယုံဘူးဆိုရင်လည်းသူကဘလို့မှတရားမရနိုင်ဘူးအဝိရိယလည်းမရှိဘူးပြင်းတာတခါတည်းအဲ့ဒီလိုပြင်းနေတဲ့ပုံကိုဆိုလည်းမရနိုင်ဘူးတရားဘောဝိရိယဘောတတိဘောဘာတတိမှမရှိဟိုမိတ်ဒီမိတ်ဖြစ်နေဘယ်ရမလဲ ဝီရိယဘိုးအကုန်လုံးအဲ့ဘိုး၅ပါးသရဘိုးဝီရိယဘိုးတတိဘိုးတမာတိဘိုးပညာဘိုးဆိုတဲ့ဘိုး၅ပါးလည်းပြည့်ရမယ်အဲ့ဒီဟာတွေကြည့်နေရင်လည်းဘိုးစဉ်9ပါးလည်းပြည့်ရမယ်ဘိုးစဉ်9ပါးတော့အလုံးသိညာနော်နောက်ပြီးတော့မက်ခင်7ပါးပြည့်ရမယ်အဲ့ဒီဘောဓိပက္ခိယ138ပါးဆိုတာဒီတရားသူရဖို့ရာအတွက်အဲ့ဒါအထောက်ပံ့နေကြီးပဲအဲ့ဒီဘောဓိပက္ခိယ138ပါးနဲ့ တရားတွေကိုကျင့်ပြီးတော့ငါဖရာသာသနာတော်ကြီးထဲမှာအဲ့ဒီယဟန်နေလူတွေပုံကိုယ်တွေပြောနေတာကိုကိုကပြောတာပြန်သုံးသက်ကြည့်အိမ်မှာနေရင်နဲ့တရားထိုင်ရင်ပြောတယ်တရားမထိုင်ရင်မပြောဘူးဟုတ်တယ်မဟုတ်လားနော်ဘုန်းကြီးကြောင့်နေတဲ့ဘုန်းကြီးကလည်းတရားထိုင်ရင်ပြောတယ်မထိုင်ရင်မပြောဘူးနော်တရားထိုင်မှပြောပါလေဒါဘုရားသာသနာပြောမှွေးနီးဆိုတာဟုတ်တယ်မဟုတ်လားဟာတပည့်တော်တော့ တေဝေလည်းကြည်နေလို့ဟွာလည်းကြည်နေလို့ပြောတယ်ဆိုတော့ဒီအပြောကဒါဘုရားသာသနာနဲ့ပြောနီးမဟုတ်ဘူးလေဟုတ်တယ်မလားဘုရားသာသနာပြော နီးဆိုတာကအခုအဲ့ဓမ္မတွေကိုတခါတည်းမေတ္တာလေးပို့နေရတာတပည့်တော်မေတ္တာကမ္မထံသိပ်ပြီးအာသန်နဲ့ဘုရားချို့လေဆိုလို့ရှိရင်နော်ချို့လေဆိုလို့ရှိရင်တပည့်တော်ဗုဒ္ဓနုတ္တိကမ္မထံပို့အာသန်နဲ့ဘုရားကိုနှစ်သက်တာနဲ့လောက်ပေါ်ကမ္မထံတစ်ခုကိုယူယူယူရင်းနဲ့မြတ်စွာဘုရားဘာလို့အမျိုးပေါင်း40ဟောပေးတာပုဂ္ဂိုလ်ချင်းတတ္တဝါချင်းစရိုက်ချင်းမတူဘူး မတူသည့်အတွက်အဲ့တော့မြတ်စွာဘုရားအကုန်ဟောတာဥစဉ်ဆိုလို့ရှိရင်ဗုဒ္ဓနုတ္တိကမှာအယံအာတန်နဲ့ဥစဉ်ကတနေ့တနေ့ဗုဒ္ဓနုတ္တိမပွားတဲ့နေ့နှစ်တည်ကြပြီမရှိဘူးဥစဉ်ကနေတိုင်းနေတိုင်းအဲ့ဒီဂုံတော်တွေမပွားပဲလဲနေဖို့မနေနိုင်အဲ့ဒါကိုယ့်အနေကိုယ်အရာခုဟောစရာရှိဟောပြောစရာရှိပြောပြီးအဲဥစဉ်ဥစဉ်အာလမ်းလျှောက်လိုက်အဲတခါလေးထိုင်လိုက်တခါလေးဒီမှာထိုင်ကုန်လေးပေါ်နေနေအဲ့ဒါဂုံတော်ပွားလိုက်အဲဥစဉ်အဲ့လိုနေတာ ဥဒင်းကနေနီးရအဲ့ဒါကြောင့်မို့ဒီဂုံတော်တွေအဲမေတ္တာတွေအဲမေတ္တာတော့အခုနောက်ပိုင်းမှာအထူးပို့လို့ဖြစ်တယ်အခုဒိဋ္ဌာန်ထွက်ပြီးတော့ဒီဘက်နောက်ပိုင်းမှာဥဒင်းတစ်လျှောက်လုံးခုမေတ္တာကမ္မထာနေအများကြီးစီးဖြန်းတယ်အဲ့ဒါတွေအခုလောက်တယ်ပြောနေတာပဲတနေ့တနေ့အာဒီချိန်ဆိုငါမေတ္တာပွားမယ်အာဒီချိန်ဆိုဒါလောက်ရမယ်အာဒီချိန်ဆိုဒါလောက်ရမယ်အချိန်နဲ့သူ့အနေနဲ့သူလဲပတ်နေတာဒါအကုန်လုံးအဲ့လိုနဲ့ဓမ္မကိုပျော်မှုအောင်ကိုကိုကိုလှုပ်ပြီးနေတာအဲကြောင့်မို့ဦးဇင်းတော်ဒကာဓမ္မတွေကလည်းပဲ သာသနာမှာတကယ်ပြောခြင်းတယ်ဆိုရင်အဲ့ဓမ္မတွေကိုမိမိကဘာနှစ်သက်လဲမေတ္တာပို့တာနှစ်သက်ပို့မေတ္တာအားတိုင်းပို့နော်အခုမနေ့ကဆိုရင်ဥစဉ်တွက်ကြည့်တယ်လို့အခုမဟာဗောဓိမြိုင်ဆရာတော်ဖရာကြီးသွားဖူးတဲ့တခါတယောက်ကမနေ့ကလှမ်းလျှောက်လို့ပါဆရာတော်ဖရာကြီးတဲ့တော်ကြီးတဲ့မှာဖရာတဲ့ညလုံးပေါက်ဆောင်ရတာမိုးတွေကလည်းရွာလို့မနေ့ကျတော့သူတို့3မိနစ်လေးပဲဖူးခွင့်ရပါတယ်ဖရာတဲ့ 3မိနစ်လောက်ခိုးရတယ်အဲ့ဒါအဝေးကြီးသွားရတာတဲ့ဆရာတော်ကြီးရဲ့သီလသမာဓိနဲ့ဥစဉ်တင်တယ်လို့ဆရာတော်ကြီးကမေတ္တာတွေပေါက်ပုံပေါက်တယ်လို့သူမျက်နာတွေကြည့်ရတဲ့ဟာတွေလည်းရွှင်လန်းပြီးပြုံးနေတာနော်တလောက်ဟိုမှာတော်ကြီးခေါင်ခေါင်နဲ့မှာတအုံးသွားနေကြရတယ်လူတွေတိုးကွေ့ဟာတခါတည်းကိုအဲ့မှာအများကြီးပဲတဲ့အဲ့ဒါမနေ့ကလေးခဏလေးအပူတော်ထွက်ခံတာအဲ့ဒါဘာလဲဆိုသူ့ရဲ့အကျင့်စရဏအားတွေကောင်းတဲ့အခါကျတော့ နတ်တယ်မနေနိုင်တော့ကောင်းသတင်းနဲ့အကုန်ဖြန့်ပေးအကုန်လှုပ်ပေးတော့လှုပ်ပေးတော့ဆရာတော်ဘုရားကြီးတွေသူ့အနေနဲ့သူအဲ့လိုအဲ့နဲ့ဦးဇင်းကတော့ပြောတယ်ဦးဇင်းကတော့နာမည်ကြီးဆရာတော်သူဘယ်ဆရာတော်မှသိဖူးဘူးလို့ဘာလို့လဲဆိုတော့ဩသူလည်းကြက်လို့သူကသူဆရာတော်ကြီးတွေရတာပဲလူတွေကတော့သူကသူကိုယ်တော်ရတယ်သွားဖူးပေါ့ဦးဇင်းကတော့သူတို့ဒီကအဲ့လိုဘာမျောလင်းကြလဲမှလည်းအဲ့လိုလည်းငငယ်ကလေးမထားဘူးဟိုကိုကြည့်ရင်ကိုရမယ် အဲ့တော့ငါကို၌ပဲကျင့်မယ်ဆိုတဲ့စိတ်ရှိလို့ပါလို့ဆရာတော်ကြီးတွေစော်ကားလို့ဦးဇင်းပြောတာမဟုတ်ပါဘူးလို့တကယ်ကိုမဖူးဘူးတာလို့တာမင်ညာတို့ကုံလုံးတို့အစာကျင့်တဲ့ဖြင့်မျိုးမျိုးဆရာတော်ဖျားကြီးတွေပေါ်သွားပါတယ်လို့ဘေးကလည်းခေါ်တော်ပါ යි ကွာလို့ကောက်ကွာကိုပဲတာဟိုဂုံတော်ပွားများအလိုအုံအုံနဲ့လူတွေအတွက်တော့ကောင်းပါတယ်လို့လူတွေတော့ကုသိုလ်ရကြတယ်ဦးဇင်းကတော့ကို့ဗီဇအရာကိုကိုယ့်အကိုပဲကြင့်မယ်ဆိုတဲ့စိတ်ကအမြဲတမ်းအဲ့လိုထားလို့ပါလို့အခုလည်းပဲအဲ့ဒါလည်းဦးဇင်းအဲ့လိုပဲပြောပြလိုက်တာပါအဲ့ဆရာတော်ကြီးတွေ သူတို့ကြင်ညာတယ်ပြောနေတယ်တော်တယ်မှာဟောနော်အဲ့ဒါကြောင့်မို့ဒီတတိပဋ္ဌာန်တရား၄ပါးနဲ့ဘုဒ္ဓင်တရားတွေ39ပါးဗောဓိပက္ခိယတရားတွေကိုဥစ္စံတော်ဒကာရမတွေရဲ့တန်တံမှာကြင့်နေလဲကိုယ့်ရဲ့တန်တံမှာဘုံနေကံနေတက်လာမယ်ကံနေမြင့်လာမယ်ဒီသာသနာတော်တွင်ကဒီယရနာတွေရအောင်ယူနေရင်တန်ဖိုးရှိတယ်ဘဝဟာအင်မတန်မှမြင့်မြတ်တယ်ကိုယ့်ရဲ့ဘဝဟာအာစိတ်နဲ့ရွှေတွေငွေတွေဆိုတဲ့လောကုတ္တရာယရနာတွေကို ကောက်ယူသုံးဆွဲနေတဲ့ပုဂ္ဂိုလ်ဖြစ်တယ်နော်လူဘဝမှာသာသနာနဲ့လည်းတွေ့ပါရဲ့နဲ့ဒီလိုတွေအလုပ်တွေမှာလုံမသွားခဲ့ရင်တော့အင်မတန်မှလူဖြစ်ရှုံးပြီအဲ့လောက်လူဖြစ်ရှုံးတာမရှိဘူးနော်ဒါကြောင့်မို့အဲ့လိုသာသနာနဲ့တွေ့တော့မှမြတ်စွာဘုရားကငါသာသနာတော်တွင်မှာတဲ့အဲ့ဒီဗောဓိပက္ခိယ138ပါးရှိတယ်တဲ့အဲ့ဒီတရားယတနာတွေမြောင်များစွာကိုတရားတော်မတွေက အဲ့ဒါအကုန်လုံးကြင်ကြံအားထုတ်ရင်းနဲ့ယဟန်နေယဟန်မာရီယာကြင်ကြံအားထုတ်ရင်းနဲ့ပဲဒီသာသနာတော်ကြီးထဲမှာပျော်နေကြတယ်နောက်ဆုံးတစ်ခုကကြီးသူနေရာပင်လယ်သမုဒ္ဒရာကြီးတဲ့အင်မတန်မှကြီးတဲ့ငါးကြီးတွေတိမ်နေအဲ့လိုပုံကိုကြီးတွေအင်မတန်မှကြီးတဲ့ယူဒနာနဲ့ရှိတဲ့ငါးကြီးတွေတောင်ရှိတယ်တဲ့အဲ့လိုငါးကြီးတွေတဲ့နေရာပါ အဲ့ဒီလိုပဲတဲ့ငါဖုရားသာသနာတော်တွင်မှာငါဖုရားရဲ့ဟောတဲ့တရားအတိုင်းကြင့်ကြံကြိုးကုပ်ပွားများအားထုတ်လို့သောတာပန်ကြီးတွေရဲ့နေရာတရားဂရံတွေရဲ့နေရာအနာဂံတွေရဲ့နေရာယဟန္တာရဲ့နေရာပါဟောနော်သောတာပန်တရားဂံအနာဂံယဟန္တာပုဂ္ဂိုလ်ကြီးတွေရဲ့နေရာတဲ့ဒီသာသနာတော်ကြီးဆိုရအဲ့ဒါကြီးတဲ့ပုဂ္ဂိုလ်ဆိုတာသောတာပန်ပုဂ္ဂိုလ်ကိုခေါ်တာ သဂရာဂံပုဂ္ဂိုလ်ကို ခေါ်တာအနာဂံပုဂ္ဂိုလ်ကိုခေါ်တာယဟန္တာပုဂ္ဂိုလ်ကိုခေါ်တာအဲ့တော့အဲ့လိုပုဂ္ဂိုလ်ကြီးတွေနေတဲ့သာသနာတော်တွင်ကြီးတဲ့မှာဦးဇင်းတို့ဒကာဒကမတွေအခုကြုံနေပြီဆုံနေပြီသာသနာတော်နဲ့အခွင့်ရနေပြီဒီလိုရနေတဲ့အချိန်ကာလမှာဦးဇင်းတို့တွေဟာပေါ့ပေါ့ရော့ရော့မနေကြဘဲနဲ့အော်အံ့ဖွယ်ရှစ်ဖြာသာသနာ ဒီအမွေရှစ်ဖြာသာသနာတော်ကြီးနဲ့ငါတို့ကြုံနေတဲ့အခိုက်ကြီးမှာမဲ့မဲ့လျော့လျော့ပေါ့ပေါ့ဆဆမနေဘဲနဲ့ဒီဘုဒ္ဓံတရားတွေတတိပဋ္ဌာန်တရားတွေဆိုတဲ့ body package တရားတွေကို သေးသေးချာချာလေးပြင်ဆင်သေးသေးချာချာလေးကြိုးစားသေးသေးချာချာလေးအားထုတ်တနေ့တနေ့ဩငါတရားအမထုတ်ဖက်တော့ငါမနေဘူးတနေ့တနေ့ငါဂုံတော်မပွားပဲတော့မနေဘူးတနေ့တနေ့ငါမေတ္တာမပိုးပဲတော့မနေဘူးလို့ တနေ့တနေ့မနက်မိုးလင်းတာနဲ့တပည့်တော်တရဏဂုံနဲ့၅ပါးသောသီလကိုဆောက်ဒီပါကြီးဖျားလို့အရှိမဆိုနိုင်အတူလေးဆိုလိုက်အဲ့လိုလေးဆိုလိုက်တာနဲ့ခန္ဓာကိုယ်ကသီလတည်သွားပြီအော်သီလတည်သွားပြီသီတန်ကြီးထိုင်ပြီးတော့မိသားစုစောင့်ဝတ်နေရင်းနဲ့တပည့်တော်မရဘူးဖျားအလုတ်သွားတယ်ဖျားဆိုရင် အလုတ်သွားရင်းနဲ့ကိုယ်အနေကိုတခါတည်းလန်တယ်ကြွတယ်ချတယ်နေရာလေးတွေမှာတတိထားထိတာ၊ကြိုင်တာတတိထားနော် အကုန်လုံးအဲ့လိုခန္ဓာကိုယ်မှာတတိကပ်ပြီးတော့နေတဲ့အလိုမျိုးလုပ်လို့လည်းရတယ်နော်အာအဲ့လိုကြတော့လောက်ရတာမရဘူးဗျာဒီတိုင်းနေရင်လည်းဆိုဦးဇင်းဒီမှာအလုပ်ရုံစက်ရုံလုပ်နေတဲ့ကလေးတွေဘာတင်ပေးတယ်ဖះကုံတော်တွေတင်ပေးထားတာမင်းတရဏဂုံရွတ်မလားဖះကုံတော်ရွတ်မလားအဲ့ဒါမင်းတခုကိုရွတ်နေကွာအလုပ်လုပ်ရင်းနဲ့ဆိုတော့လာလျှောက်တယ်အရှင်ဘုရားနီးပေးတာကုသိုလ်ရလိုက်တာဖះတဲ့အလုပ်ကလည်းဟိုလိုစကားပြောစရာမလိုတဲ့အလုပ်ဆိုတော့လက်လင်းနဲ့ပဲအဲ့ဒါ သူတို့ဆက်ထမ်းမှာပစ္စည်းလေးတွေထိုးထိုင်ရင်ထိုးထိုင်ရင်နဲ့ဂုံတော်တွေတနေ့တနေ့ထောင်နဲ့ချီထောင်နဲ့ချီပြီးတပည့်တော်ပွားဖြစ်တယ်ဗျာတဲ့ဟောကုသိုလ်တွေရနေတာနော်အဲ့တော့ဘလို့နီးနဲ့လှုပ်လို့ပေါ့တချို့သောပုဂ္ဂိုလ်အဲ့ဒီလိုလှုပ်နေရင်နဲ့မေတ္တာတုတ်တွေရွတ်ပြီးတော့လှုပ်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့တော့တပည့်တော်ကပဋ္ဌာန်းရွတ်တယ်ဖေရအဲ့ဒါအိမ်ကနေထွက်ပြီးဆိုတာနဲ့အလောက်ရောက်ပြီးဆိုရင်အဲ့ဒါပဋ္ဌာန်းကျက်၃ခေါက်ပြီးတယ်ဖေရတယ်အဲအဲ့ဒါမျိုးသူ့ဟာနဲ့သူပဋ္ဌာန်းလေးတွေရွတ်သွားရင်းနဲ့ဟိုမှာလည်းအလုံးလေးတွေလှုပ်အဲ့တော့ဒါကလည်း အလုတ်လုတ်နေတဲ့ပုံကိုယ်တွေအတွက်ပေါ့နော်ကိုယ့်အကိုသွားရင်လာရင်မေတ္တာလေးပို့ဂုဏ်တော်လေးပွားအဲ့လိုလေးတွေလည်းလုံနေနော်လုံနေအခုအားနေတဲ့ဒကမာကြီးတွေကြတော့ဩကိုယ့်အိမ်ကိုတခါတည်းဟိုတီပီလေးဟိုဖုံးလေးကြီးပဲနှိပ်ပြီးတော့အချိန်ကုန်မနေပဲနဲ့အဲဒါလေးခဏဘေးချဘေးချကိုယ်စိတ်ကိုဆုံးမပြီးဖရာကနေတော့ရောက်အောင်သွားရောက်အောင်သွားပြီးတော့ပြန်တရားထိုင်လဲရင်နဲ့ထိုင်အဲ့လိုလေးလုပ်ရင်တော့ဦးဇင်းတို့အခု သိမင်းကနီးလာပြီနေပြည်ညပြောက်ဦးဇင်းတို့တွေ့ကြုံနေရတဲ့ဒီကတ်ဆိုးကြီးဘေးထဲမှာဟုတ်တယ်မဟုတ်လားအားလုံးသေချာအောင်ကိုကိုကိုတတိပဋ္ဌာန်တရား၄ပါးတွေကိုရှုတတ်အောင်ပွားတတ်အောင်သေးသေးချာချာပြင်ဆင်ထားမှသာလျှင်ဦးဇင်းတို့ဒကာတော်မတွေတန်ဖိုးရှိမှာပါအသေးလက်တက်မှာအနေလက်မြတ်မှာအဲ့လိုမှမဟုတ်ရင်တော့မရဘူးဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေဒီနေ့တရားဏီကုန်းချုပ်ပါတော့မယ်အဲ့ဒီတော့အံ့ဘွယ်ရှစ်ဖြာသာသနာကိုပြန်ပြီးတော့မှတ်လိုက်ပါ နံပါတ်1အစင်နဝံတဲ့သမုဒ္ဒရာကြီးဟာတဖြည်းဖြည်းချင်းနဲ့နဲ့သွားသလိုရသော်ဘုရားသာသနာမှာလည်းသီလသမာဓိပညာနဲ့အစင်စင်နဲ့နဲ့ပြီးတော့သွားပါတယ်တဲ့ကန်းကိုမလွန်နော်ရေတွေဟာမြစ်ကြီးလေးတွေမြစ်ငယ်ငါးရဘလောက်ပဲဝင်ဝင်ကန်းမလွန်သလိုမြတ်စွာဘုရားရဲ့တပည့်တဝကမှန်ရင်သောတာပန်ဒဂရာကံအနာကံယဟနာဆိုတဲ့သူတော်စင်ကြီးတွေဖြစ်သွားပြီဆိုရင် ဝင်းနီးနဲ့ဒီအသက်နဲ့အသက်တာအသိခံနဲ့ဝင်းနီးကိုမချိုးဖောက်ကြတော့ဘူးတဲ့ဝင်းနီးဒီဟူသောကံကိုမလွန်ကြတော့ဘူးတဲ့ဒါတကယ်ဖရာအဆုံးမတကယ်လိုက်နာကြတဲ့ပုဂ္ဂိုလ်ကြီးတွေသူတော်စင်ကြီးတွေကမချိုးဖောက်တော့ဘူးလို့ပြောတာကံကိုမလွန်ယုံဝယ်ဆယ်ပြည့်အဲ့လိုမှဘုရားနဲ့သာသနာတော်တွေမှာလှုပ်ချင်အောင်လှုပ်လိမ့်မယ်ညာမယ်မဟုတ်ကဟုတ်ကတွေပြောမယ်ဆိုမယ်အဲ့ဒီလိုနဲ့မကောင်းတာတွေလုပ်နေတဲ့ယဟန်တွေအဲ့ဒါမျိုးတွေဒုတ်သီလတွေကတော့ ဟောလှိုင်းပုတ်ထုတ်တယ်လို့ပဲတန်ခါဘောင်ကနှင်ထုတ်ခြင်းကိုခံရပါတယ်တဲ့မကောင်းတဲ့ရင်တွေမသိခင်မှလည်းကြောကြရတယ်မကောင်းတဲ့ရင်တွေအကုန်ထွက်တယ်သေပြီးဟိုဘက်ကြရင်လဲသွားပြီးအဲ့ဒါဂျွန်းပြအောင်ခံရပြီအပင်ငရဲမှာနော်ဒါကြောင့်မို့အဲ့ဒါဂျွန်းပွဲကိုဆယ်ပြစ်တယ်အပုတ်ကောင်တွေမထဘူးဒုတ်တိလာမထဘူးသာသနာတော်တွင်မှာနော်ဒုတ်တိလာဖြစ်ခဲ့ပြီဆိုရင်မကြခင်နှင်ထုတ်ခံရမယ်တဲ့နော်တမီဖြစ်ခြင်းတဲ့သမုဒ္ဒရာဆိုတဲ့အမည်တမည်ပဲသမုဒ္ဒရာကြီးက တွင်တယ်ဘလောက်ပဲမြည်ရည်တွေစီးခဲ့စီးခဲ့သူ့ရဲ့နာမည်မပါတော့ဘူးအဲ့ဒီတိုင်းပဲအမျိုးလေးပါဝုတ်ခဲ့တဲ့ပုံကိုယ်တွေအလုံးဒီတမနာဆိုတဲ့အမည်ပဲတွင်ပါတယ်တဲ့နော်ပြည်လျံမရှိတဲ့မိုးတွေဘလောက်ရွာရွာရေတွေဘလောက်စီးသည်ဒီသမုဒ္ဒရာကြီးပြည့်သွားတယ်ရှံသွားပြီဆိုတာမရှိသလိုပဲနိဗ္ဗာန်မှာဝင်ဆံညတဲ့လူတွေယဟန်တွေနော်အာလုံးဖျားရှင်တွေပိစ္ဆေကဗုဒ္ဓတွေမရေမတွက်နိုင်အောင်နိဗ္ဗာန်ကြီးကိုစံဝင်သွားတာလေအဲ့ဒီနိဗ္ဗာန်ကြီးက ပြည့်တယ်ရှံတယ်ဆိုတာမရှိပါဘူးတဲ့နော်ရတာတမျိုးတဲ့အဲ့ဒီသမုဒ္ဒရာကြီးဟာဘယ်နာကြီးကြီးငံတယ်ဆိုတဲ့အရာသာပဲရှိတကဲ့သို့မြတ်စွာဘုရားတရားကိုဘယ်လိုနည်းနဲ့အာထုတ်အာထုတ်ဘယ်ကနေအာထုတ်အာထုတ်နော်နောက်ဆုံးတော့ကိလေသာမှလွတ်ငြိမ်းချမ်းသာခြင်းဆိုတဲ့ဝိမု ക്തി ရတ္တတဘာပဲရပါတယ်တဲ့ကိလေသာလွတ်ငြိမ်းခြင်းချမ်းသာခြင်းဆိုတဲ့အဲ့ဒါပဲရပါတယ်တဲ့ရတာတမျိုးပွားတော်ယရနာဆိုတဲ့ ဘောဓိပက္ခိယ38ပါးသောတရားတွေနဲ့ပြည့်နေတဲ့သာသနာတော်ကြီးပါတဲ့ဘောဓိပက္ခိယတရား38ပါးဆိုတော့အချင်းချုပ်ပြီးပြောပြီးနော်အဲ့ဒါတွေနဲ့ပြည့်နေတဲ့ယရနာကြီးကြီးသူနေရသောတာပန်သဂရာခံအနာခံယဟန္တာပုဂ္ဂိုလ်ကြီးများ နေတဲ့နေရာကြီးပါတဲ့အဲ့ဒီလို နေရာကြီးကိုဥစဉ်တို့ဒကာဒကမတွေဒီနေ့ တွေ့ခွင့်ရပြီ ကြုံခွင့်ရပြီစုံခွင့်ရပြီနာယူခွင့်လည်းရပြီကြင့်ကြံခွင့်လည်းရပြီ ပွားများအထုတ်ခွင့်တွေလည်းရခဲ့ပါပြီဒါကြောင့်မို့အော်ငါတို့ဟာ အရတော်လိုက်တာဒီလိုအံ့ဘွယ်ရှစ်ဖြာနဲ့ပြည့်နေတဲ့သာသနာတော်မြတ်ကြီးကိုငါတို့တွေ့ခွင့်ကြုံခွင့်စုံခွင့်ရရှိခြင်းဒီငါတို့အတွက်အင်မတန်မှကံကောင်းလို့ရတာလို့သိပြီးတော့ပေါ်ပေါ်လျော့လျော့မနေဘဲနဲ့